ဘုန်းကြီးတို့ဒီနေ့2021ခုနှစ်မတ်လ28ရက်တနင်္ဂနွေနေ့ဆောင်းရစုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလန်စင်အပိုင်း120ပြိဿသမုပ္ပါဒရာတော့သင်္ချာပို့ချခြင်းဒီနေ့ဘုန်းကြီးတို့လူရင်းပို့ချခြင်းတော့ဥပါဒနာပစ္စယဘောပေါ့ဥပါဒံကြောင့်ဘဝဖြစ်ပုံ အဲဒီတရားမှဆက်ဆရာဆက်ဆရာရင်ပြောသွားပါမယ်ဥပါဒံကြောင့်ဘွားဖြစ်ပုံအကြောင်းနေဥပါဒံက၄မျိုးရှိတာကိုကာဥပါဒံဒိဋ္ဌုပါဒံသီလပရိပါဒံအတ္တဝါရုပါဒံဆို၄မျိုးရှိတာအဲ့ဒီ၄မျိုးတွေကနေကာမုပါဒံကြောင့်အကုသိုလ်တွေဖြစ်ပုံတွေ ဥဒုကြောင့်လေးနဲ့ပြောလာပါနော်ဒီကိုအတွက်ဖြစ်စေကိုမိသားစုအတွက်ဖြစ်စေဘောလောကဖြစ်နေကြတော့ကိုမိသားစုအတွက်ကိုမိကိုအတွက်ကိုမျက်မှောက်ပိုင်ဆိုင်ထားတဲ့အာယုန်တွေဆွဲလန်းမှုဥပါဒံပြဒီဆွဲလန်းမှုဥပါဒံကြောင့်မို့မလုံတဲ့နိုင်လောက်တာပါဗျာအာဟုတုကံနေလောက်ကျတော့အဲကြဒါကိုအာဟုတုကံကမ္မဘဝဖြစ်သွားဥပါဒနာဖြစ်စွာဘော ဒါနဲ့ပတ်သက်ပြီးတော့ခုပြောခဲ့တဲ့အကြောင်းအရာတွေကဝိသုဒ္ဓိမတ်မှာဝိသုဒ္ဓိမတ်ဒုတိယဟောပေါ်စာမျက်နှာ208မှာပြောသွားတဲ့စကားပါပဲအဲ့ဒါလေးခွန်ကြီးဗမာလိုဖတ်ပြမှာပေါ့ဗျာမြတ်မောဘုရား၌ဆိုင်သောကာမဂုဏ်တို့ကိုလိုချင်တောင်းတသောကြောင့်၎င်းရပြီးသောကာမဂုဏ်တို့ကိုစောင့်ရှောက်ထိမ့်သိမ်းလိုသောကြောင့်၎င်းကာမှုပါဒိုင်စွာဖြင့်ကာယဒုစိုက်စာစုပြုလုပ်၏ ဒါဘာပြောလဲဆိုကိုဘဝအတွက်ကိုမိသားစုအတွက်လက်ရှိပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာယာရုအာနာအဲ့ဒါတွေကိုဆက်လက်လိုချင်တဲ့ဆက်လက်ထိမ့်သိမ့်နေတယ်ထိမ့်သိမ့်နေတော့ဘာဖြစ်လာလဲဒါတွေကိုမြေဖို့ခိုင်ဖို့အတွက်လူတိုင်းတတ်တင်တတ်မယ်မတရားယူသိမ့်ယူမယ်ဒါတွေဖြစ်တော့ဗျာကာမေသူမိစ္ဆာစရကနေကျူးလွန်တယ် ကာထုဆိုင်အမှုတွေဆက်တိုက်ကျူးလွန်တာပေါ့ပြီးတော့ဝစီထုဆိုင်အမှုတွေလည်းကျူးလွန်တာပဲလိန်လည်းပြီးလှည့်စားပြီး ပြောမယ်ကြံကြံထဏမာထရရင်ဆိုင်ပြောမယ်ရန်လူစကားတွေပြောမယ်အကျိုးမဲ့စကားတွေပြောမယ်စာရီလိုဝစီထုဆိုင်တွေလည်းကျူးလွန်နေတယ်နောက်ပြီးတော့ဗားတွေဆက်သွားဖြစ်ပြန်လဲဆိုမနောဒုစတိုက်တွေလည်းကျူးလွန်တာပဲနောဒုစတိုက်ဆိုတာကသူများပစ္စည်းကို ကိုယ်ပစ္စည်းဖြစ်မတရားကြမ်းနေတာပါပဲဒါဘိစာခေါ်တယ်အဲ့ဒီဟာလေးလည်းလောက်သူများပစ္စည်းလို့ကိုယ်ပစ္စည်းလိုချင်တာမတရားရခြင်းပြီးတော့မတရားရခြင်းမှာဖြစ်လာလဲဖြာပါတာအတတ်မဲ့ဖြာမဲ့ပေါ့ဗျာဒေါသတွေနဲ့စဉ်းစားကြံစည်နေတယ်နောက်မိစ္ဆာဒိဋ္ဌိဒါတွေလိုချင်ကြောင်ပြည့်မရှိဘူးငါအနာမြဲရေးအတွက်ငါပစ္စည်းမြဲရေး ရှိဖို့ငါပစ္စည်းရှိဖို့အတွက်ငါပစ္စည်းဟိုထိမ့်သိမ့်အတွက်လောက်တာပဲအဲ့လိုယူဆတွေမှားတာအဲ့လိုဒုစိုက်တွေပြုတ်နေတဲ့ပုံကမကောင်းမှုဒုစိုက်တွေပြည့်နေတဲ့အတွက်ပဲလေးပါးဆိုဖြစ်ရတယ်။ဒါတော့ပြောချင်တာအခုကကိုဘဝချမ်းသာရေးကိုမိသားစုချမ်းသာရေးကိုနဲ့ဆက်ဆက်သူချမ်းသာရေးအတွက်ဒီကိစ္စတွေငါမဖြစ်မနေလုံးမဖြစ်မယ်ဆိုတဲ့အနေနဲ့ဆွဲလန်းတာ ဆွဲလန်းတဲ့အတိုင်းပဲတတ်မှုခိုးမှုဒုစရိုက်တွေပြုတယ်။ဒါကြောင့်မို့အဲဒီဒုစရိုက်တွေအာဟုတုကံနေပဲ။အဲဒီအာဟုတုကံမဘဝတွေချောင်းမှုဘဝပစ္စဇာတိပေါ့အပေ၄ပါးဆိုတဲ့ဘဝဇာတိတွေဘဝပစ္စဇာတိတွေလည်းဖြစ်လာတယ်။ဒီလိုမှတ်ထားပါဗျာ။ဒါကတော့ဥပါဒနာပစ္စယဘောဒီကုသိုလ်ကောင်းမှုတွေမှလည်းဘုန်းကြီးတို့ ကကုသိုလ်ကောင်းမှုပြုတဲ့ကားတွေရှိတာပေါ့နော်ကုသိုလ်ကောင်းမှုတွေကမပြုတ်တတ်ရင်ကုသိုလ်ကောင်းမှုပြုတဲ့လမ်းကနှစ်မျိုးရှိနေပြီကုသိုလ်ကောင်းမှုပြုတဲ့အခါမှာလမ်းမရဲ့လမ်းမှန်ရဲ့နှစ်မျိုးရှိတော့ကုသိုလ်ကောင်းမှုပြုတဲ့အခါမှာပရမဇုံတိထားဝရကကုသိုလ်ကောင်းပြုရင်အပြစ်ကင်းရမယ်ဘာကုသိုလ်ပဲလုပ်လို့နောက်ကစိတ်ချမ်းသာတဲ့အကျိုးရှိရ အဲ့ဒီအင်္ဂါနှစ်ရပ်နဲ့ပြည့်ဆိုရင်တော့ဒီကုသိုလ်ကောင်းမှုလုပ်တဲ့လောကလမ်းမှန်လာပါဗျာဘုန်းကြီးတို့တရားသင်တယ်တရားသင်တဲ့အခါမှာခုနလိုလူများထိခိုက်တာတွေပုတ်ခတ်တာတွေနစ်နာစရာတွေပြောနေမယ်ဆိုရင်တော့ဒါကတော့အပြစ်ရှိတော့အဲ့ဒါဆိုရင်ကိုယ်လည်းစိတ်ချမ်းသာဖို့မလွယ်ဘူးအဲ့တော့ကိုယ်သင်တဲ့ကုသိုလ်ဓမ္မကုသိုလ်တွေသင်ပေးတာကုသိုလ်ဖြစ်အောင်သင်ရတော့အဲ့ဒီကုသိုလ်ဖြစ်အောင်သင်တဲ့ကအပြစ်ကင်းရမယ်အပြစ်ကင်းမှနောက်ကစိတ်ချမ်းသာတဲ့အကျိုးရတယ် အဲ့ဒီအင်္ဂါနေရနဲ့ပြီးဆုံးနေရင်တော့ဒါဟာဒီကုသိုလ်ကလမ်းမှန်တယ်လို့ပြောရတော့ဒီမှာအပြစ်ကင်းတာလေးကိုခွန်ကြီးတို့ထပ်ပြီးခွဲခြားပြခြင်းနဲ့အပြစ်ကင်းတယ်ဆိုတာဘယ်လိုမျိုးလဲဆိုတော့ကုသိုလ်ကောင်းမှုတစ်ခုခုလုပ်တဲ့အခါမှာဒီကုသိုလ်လုပ်ခြင်းကြောင့်သူများလည်းမထိခိုက်စေအောင်ကိုယ်ကိုယ်လည်းမထိခိုက်စေအောင်ဒါမျိုးပြောတာဖြစ်ခဲ့နေဆိုရောကုသိုလ်လုပ်ခြင်းနဲ့ကုသိုလ်လုပ်ခြင်းနဲ့လုပ်ခြင်းတော့ ဟုတ်လားဒီခင်မာဟိုတန်ခါစားတဲ့သူပို့သိတော့နော်ကြောက်ကနန်းနေပါလေဆိုရင်ဟုတ်လားသူကအရှင်ဝယ်ရှင်ဝယ်ချက်မှာရတာရှိတော့အဲ့တော့ဘာဖြစ်လဲကြောက်ကနန်းလက်ညှိုးထိုးပြီးတော့တတ်ခိုင်းတာပေါ့အဲ့ဒါကြောင့်ဘာဖြစ်လဲလေသူတို့ဘာထိခိုက်တော့ဟိုပုဂ္ဂိုလ်လည်းထိခိုက်နေတာကြောက်ကနန်းလည်းသူ့ဘဝသူသူ့ဘဝထိခိုက်နေတာစေတယ်ကိုကခိုင်းလက်ညှိုးထိုးညွန်ပြခိုင်းတဲ့အတွက်ကိုယ်တီလာလည်းပြတ်တယ် ရောင်းတဲ့ပုဂ္ဂိုလ်လည်းသီလပြတ်တော့အဲ့ဒါမျိုးတွေသူများလည်းထိခိုက်ကိုယ်လည်းထိခိုက်တဲ့အကြောင်းအရာဆိုဒါအပြစ်ရှိတယ်ဟုတ်ဗျာကုသိုလ်ဆိုဥမာဆိုပါတော့ငါးလေးတွေအရှင်လလလက်ညှိုးထိုးပြီးတတ်ခိုင်းတာလို့တချို့ရဒေတာရှိတယ်အလှူဒန်းလောက်တော့မဲဆိုကြက်ဝက်တွေမွေးတာလူလောက်တဲ့ရမှာဒါတွေကုန်တက်ဖြတ်ပြီးတော့ကျွေးမွေးဒါမျိုးတွေပေါ့ဗျာဒါကြတော့အပြစ်ရှိတယ် သူများလည်းထိခိုက်ကိုယ်လည်းထိခိုက်တတ္တဝါလေးလည်းထိခိုက်တယ်ဟိုတတ်ကိုကအလူလုံးတဲ့ပုံဆိုကိုကတတ်ခိုင်းတော့ကိုယ်မှလည်းသီလထိခိုက်တယ်တတ်တဲ့ပုံကမှလည်းသီလထိခိုက်တယ်ပေါ့ဒါကိုဘုန်းကြီးတို့ကအပြစ်ရှိတယ်လို့သုံးအဲတချို့ကြတော့ကိုယ်လုံအားနဲ့ရတဲ့အလူမျိုးမဟုတ်ဘူးပြဘာလို့လဲတရားနိလန်ကြ မဟုတ်ဘူးပေါ့ဗျာတရားနီလာမကြတဲ့တပ်ဖြတ်ပြီးတော့ယူတာမျိုးလူယူတာမျိုးပေါ့ဥပမာလူတပ်ပြီးယူတာမျိုးသူများပစ္စည်းမတရားသိမ်းယူတာမျိုးသူများပစ္စည်းမတရားခိုးယူတာမျိုးပေါ့လိမ့်လဲလက်စားပြီးတော့သူများပစ္စည်းကိုယူတာမျိုးဒါတွေနဲ့တကအလှလောက်တာမျိုးပေါ့ဒါတွေကတော့အပြစ်ရှိတဲ့အတွက်လမ်းမကုသိုလ်လိုပဲပြောရအောင်နောက်အပြစ်ကင်းတဲ့ဟာတဏီပြောပါဦးမယ်နောက်အပြစ်ကင်းတဲ့ဆိုတာက ဒီလုံနေတဲ့ကုသိုလ်မှာလောဘဒေါသမာမာနဒါတွေမပါရအောင်လောဘဒေါသမောဟမာမာနတွေပါနေအပြည့်ရှိတယ်ဘုံဟာဘုန်းကြီးတို့ဘာသွားတွေ့ရလဲဆိုကုသကောင်းတချို့ဟာယာရုတည်မြဲဖို့အတွက်အာနာတည်မြဲဖို့အတွက်သုံးဖို့အလုတ်တည်မြဲဖို့အတွက်ကိုယ်အလုတ်လေးတွေကောင်းဖို့အတွက်ဘာဖြစ်ရလဲအဲဒီဖေရင်ရရာနေရယာရုတိုးဖို့လုပ်ငန်းဟောဒီကောင်းဖို့ဆိုနေဖျားသွားလှူတာမျိုး ကြောင်းကံနေလူတာမျိုးဒါမျိုးလောဘနဲ့လူတာအဲ့လိုလောဘနဲ့လူနေတဲ့ဒီကုသိုလ်ဟာအပြစ်ရှိတဲ့ကုသိုလ်မှားလမ်းမနေတဲ့ကုသိုလ်ပြောလို့ရတယ်ဖြို့ရသူများနဲ့ရှင်ပြိုင်လို့မင်းက10လူ90လူပြမယ်သူများနဲ့ရှင်ပြိုင်ပြီးတော့လူတာမျိုးတွေလည်းရှိတယ်ဒေါသနဲ့လူတာမျိုးမောဟနဲ့ပြောချင်တာတော့ကုသိုလ်လုံးရင်တခါတည်းလေမနိုင်ဘူးနေဖြစ်ကဒေါသတွေလည်းဖြစ်တတ်တယ်ဒါတော့အပြစ်ကင်းတဲ့ကုသိုလ်မျိုးမဟုတ်တော့ဒါတွေသတိထားမှာပေါ့နော် ဒါကြောင့်တရားအထုတ်တာစာပြီးတော့ဘုန်းကြီးတို့ခဏခဏသတိပေးတာရှိတယ်။လောဘဒေါသနဲ့အာမထုတ်အောင်လောဘအဆုံးနဲ့အာမထုတ်နဲ့ဒေါသအဆုံးနဲ့အာမထုတ်နဲ့တရားထုတ်တယ်ဆိုတော့ဒီလောဘဒေါသတွေနည်းအောင်အထုတ်တာဒီလောဘဒေါသနဲ့တွဲပြီးတော့ရှုမှတ်နေတာဒီနည်းလဲမှားနေတယ်။အဲ့ဒါအပြစ်ကင်းတဲ့ကုသိုလ်မဟုတ်တော့အပြစ်ရှိတဲ့ကုသိုလ်မှားတဲ့လာမကုသိုလ်ပဲပြောရမှာ။နောက်အပြစ်ကင်းတယ်ဆိုတာကို အဓိပ္ပာယ်တစ်မျိုးပြောပါသေးတယ်အဲ့ဒါတော့ဘာလဲဆိုလောကမှာပညာရှိသူတော်ကောင်းတွေရှိပါတယ်အသိဉာဏ်လည်းရှိစိတ်ကောင်းနှလုံးကောင်းလည်းရှိတဲ့ပုဂ္ဂိုလ်ကိုပညာရှိသူတော်ကောင်းလို့ခေါ်ပါတယ်ဒီပုဂ္ဂိုလ်တွေကကိုလုပ်တဲ့လုပ်ငန်းကိုအပြစ်ပြောစရာအပြစ်ဖြည့်ဆိုစရာဖြစ်နေဒါအပြစ်ရှိတော့ဗျာဒီပုဂ္ဂိုလ်တွေကတကယ်ကိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တကယ်ကိုစိတ်ကောင်းနှလုံးကောင်းရှိတဲ့ ပုံကိုယ်တွေဟာကိုလုပ်တဲ့အလုပ်တွေကိုသဘောကျပြီဆိုရင်ဒါကိုလုံကအပြစ်ကင်းတာပါပဲ။ဘာဖြစ်လို့ဒီပညာရှိသူတော်ကောင်းဆိုတဲ့စံကိုသတ်မှတ်ရတယ်လို့မေးအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်မှာအမှန်ကိုမှန်တိုင်းပြောတာအမှားကိုမှန်တိုင်းပြောတာအမှားကိုမှန်လို့မပြောအမှန်ကိုမှားလို့မပြောပြဿနာသေးသေးကိုကြီးကြီး ဖြစ်အောင်မပြောကြီးကြီးကိုသေးသေးဖြစ်အောင်မပြောသူတို့အမှန်တိုင်းပြောတာအသိဉာဏ်လည်းမရှိဘူးစိတ်ကောင်းလည်းလိုကောင်းလည်းမရှိဘူးဒီပုဂ္ဂိုလ်မျိုးကြတော့ဘာဖြစ်လဲအမှားကိုအမှန်လို့ပြောတယ်အမှန်ကြအမှားလို့ပြောတယ်သေးသေးလေးကိုကြီးကြီးလို့ပြောကြီးကြီးကိုကိုယ်နဲ့တည့်ရင်သိအောင်လို့ပြောခြင်းပြောတာပေါ့ဒါကြောင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးရဲ့စကားကိုဂရုစိုက်ဆရာမလို့နော်ကောကုသိုလ်ကောင်းမှုတွေလုပ်မယ်ဆိုရင်တကယ်ကိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ် သူတို့ကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့သူတို့ကောင်းပုံကိုယ်ရဲ့စကားကိုအဓိကထားပြီးဆက်ကိုလို့ရတယ်။ဒါဟာအပြစ်ကင်းတဲ့သဘောဓမ္မသာလည်းအပြစ်ကင်းတယ်ပေါ့။နောက်တွေ့ရသေးတယ်ဘယ်လိုလဲဆိုရင်တချို့ပုံကိုယ်တွေကဟိုလူကြီးကျမ်းမာရေးမကောင်းလာဘူးဆိုဒုက္ခဝနာတွေခံစားနေမသိမရှင်းအဲ့ဒီလိုပုံကုံမျိုးကိုဆောင်းဖြစ်တဲ့ပုံကတော့ဟုတ်လား ဩလောကုသာတက်တော်တက်တာသေပါစေဆိုတဲ့အနေနဲ့စေထိုးတက်လိုက်တာမျိုးတွေပေါ့အဲ့ဒါမျိုးတွေပြောနော်အဲ့ဒါမျိုးကြတော့မကောင်းဘူးပေါ့နော်တချို့လူမျိုးတွေကခွေးတွေမွေးတာခွေးတွေမွေးတာကိုကဒီနိုင်ငံပြောင်းသွားမယ်ဆိုခြားနိုင်ငံဒီခေတ်ကတော့ခွေးတွေတဲလို့လွယ်ဟန်တူပါတယ်တချို့ဟိုအရင်ကခွေးတွေကတဲဖို့မလွယ်တဲဖို့မလွယ်တော့ဘာပြောခွေးကဒီတိုင်းထားကြတယ်သူကဒီသခင်ကိုလွမ်းနာကြိုက်သေးမှာဆိုတော့ဘာလုပ်နာလဲအဲ့ဒီနေရာမှာပဲခွေးတွေကိုပြစ်တတ်ထားတယ် အဲ့ဒါကြတယ်လမ်းမှားတဲ့ကုသိုလ်ပေါ့ဗျာနော်သူ့ကိုကဲတင်တယ်လို့လို့နဲ့တတ်ပြလိုက်တာပဲအဲ့ဒါလည်းမကောင်းဘူးပေါ့နော်အများကြီးပေါ့ဗျာဒီလိုမာရင်းနဲ့နောက်တစ်ခုကတော့မာရင်းနဲ့တရားတွေကိုကြားနာတယ်အဲ့လိုကြားနာကြောင်ဘာဖြစ်လဲအကုသိုလ်တွေလုပ်ဖြစ်တယ်ကုသိုလ်လုပ်ထင်ပြီးတော့အကုသိုလ်လုပ်တွေကိုမာရင်းနဲ့တရားတွေကြားနာကျင့်သုံးကျင့်သုံးတော့အဲ့ဒီလုပ်တွေကုသိုလ်ထင်တာပေါ့ တကယ်တမ်းကျအကုသိုလ်လို့အကုသိုလ်လို့ကိုကုသိုလ်ထင်ပြီးတော့ကာမှုပါဒဆွာဖြင့်ဘာဖြစ်အကုသိုလ်ကာမပဒကာမဘဝတွေဖြစ်တယ်ဆိုတာမိတ်သွားတယ်ဒါလည်းဝိသုဒ္ဓိမတ်မှာပြောတယ်အဲ့ဒီဟာဘာပြောသွားလဲဆိုတော့ဣတိကိတောအနုတ္တဝဝတိနာဝဒိဋ္ဌာနုတာရိနာဝ လောကမှာတဲ့တချို့ပုဂ္ဂိုလ်တွေကတရားမကိုနာယူပြီးအစွမ်းဖြင့်တရားနာတရားမတွေနာယူမိလို့လေးလာမိလို့လက်ခံမိလို့ဒါကြောင့်မို့ဒိဋ္ဌာနုတိနေပါအဲ့ဒီတရားမတွေနာယူပြီးတော့အယူဆမတွေဖြစ်သွားတော့အယူဆမတွေဖြစ်လာတယ်ဖြစ်လာတော့ဗာဖြစ်လာလဲဆိုတော့ဟောဒီတရားတွေလိုက်နာကျင့်သုံးရင်တော့လူဘဝနတ်ဘဝကာမဂုဏ်အမျိုးရဖို့အတွက်ဒါတွေဟာ လုံတဲ့လုံထိုက်တဲ့လုံပြီးဒါတွေလုံနေပြီးဆုံးနေမယ်ဒီလိုထင်မှတ်တဲ့အတွက်ဘာလုပ်လဲဂါတုစိုက်တွေလုံမယ်ဝစီတုစိုက်တွေလုံမယ်မနောတုစိုက်တွေလုံမယ်အဲ့ဒီဒုစိုက်တွေကြောင်းဖို့အပယ်လေးပါးမှာဖြစ်ရတယ်ဆိုဝိသုရိမေသာမဏေဝိသုရိမေဒုတိယသာမဏေ208မှာမိတ်ထားပါအဲတော့ပြောချင်တာကတော့ဘုန်းကြီးတို့တွေတရားမဝနာယူမိတယ်အဓိကတော့ဆရာမဝရ ဆရာမှားလိုက်တာကျတော့သူဆရာမညွန်ပြတဲ့အတိုင်းကွာဒီတရားမတွေနာယူမိတယ်လက်ခံမိတယ်ကျင့်သုံးမိတယ်ဒါမျိုးတွေဖြစ်တော့ကိုယ်လည်းရှေးဘွားတွေကလည်းကုသကံတွေကလည်းမပါခဲ့တော့ဆရာမတွေမကောင်းတဲ့ဆရာတွေတွေ့တယ်မကောင်းတဲ့ဆရာတွေ့တော့သူရမကောင်းတဲ့မမှန်တဲ့နီးမမှန်တဲ့တရားတွေနာမိတယ်ဒါမျိုးတွေဖြစ်တော့အဲဆရာမကိုနီးခံပြီးတော့ဗာဖြစ်လဲသူပြောသမျှဟောသမျှအကောင်းထင်ပြီးကိုယ်ကလိုက်လာကျင့်သုံးတာပေါ့ဗျာ ဒါကြပါလေဖြစ်တာလေဆိုတော့မချေချေဘွားလည်းကိုယ်ကုသကံတွေကလည်းမလုပ်ဘူးတော့အကုသကံကြီးလည်းဖြစ်နေအကုသကံကြီးဆက်တိုက်ဖြစ်နေ။နောက်တော့မြင်တတ္တဝါတွေတတ္တဝါတွေဘွားဆက်ဆက်ကအကုသတွေအလေးကျင့်ပါလာလွှဲနေ။အကုသကြပြီးတော့ဒါလွှဲတယ်။ဘုန်းကြီးတို့တခြားမကြည့်နဲ့ပေါ့ဗျာ။ဆဲတာဆိုတာဘယ်ဘာသာဘယ် language မှာဆဲတာဆိုတာသင်စရာမလိုဘူးဗျာလို့လို့တတ်တယ်။ဘာဖြစ်လို့လဲဆိုတော့တတ္တဝါတွေကဒီအကုသတွေနဲ့ကျင်လည်ခဲ့တာများလို့ဘွားဆက်ဆက်မှာ ဒီဘဝဆက်ဆက်ဆိုထားလိုက်ပေါ့ဗျာဘုန်းကြီးတို့ဒီဘဝတစ်ခုတည်းပဲကိုယ့်ဘဝကိုပြန်သုံးသပ်ကြည့်လိုက်ပေါ့ကိုဖြတ်တန်းခဲ့တဲ့ဘဝတွေထဲမှာငါစိတ်ထဲမှာကုသိုလ်နဲ့အကုသိုလ်ဘယ်ဟာဖြစ်များလဲပြန်ကြည့်လိုက်နော်အဲ့လိုကြည့်လိုက်ရင်ကိုအကုသိုလ်တွေဖြစ်များတယ်ဒါကြောင့်မို့ဒီအကုသိုလ်ကြတော့ပြုရတာလွယ်တယ်တိတ်တိုက်တွန်းစရာမလိုနော်အလွယ်မားတွေလဲဟိုလားဟောပြောလိုက်ရင်ကိုကအသိဉာဏ်လည်းအားနေတော့သဘောကျနေတတ်တယ် အဲ့ဒါမျိုးတွေဖြစ်တယ်နော်အဲ့ဒီလိုသဘောကျတဲ့အခါကျကိုယ်စိတ်ကလည်းမနဲ့မထိန်နိုင်တဲ့ပုံကိုယ်နော်ကိုယ်စိတ်ကိုမထိန်နိုင်တဲ့ပုံကိုများကြတယ်ဒီကုအကုသိုလ်ပြုဖို့လွယ်နေတယ်ဒါကြောင့်မို့လောကမှာဆရာကောင်းလိုတယ်ဆရာမှားသွားပြီးတော့စိကမိကိုယ်ပဲမိမယ်နာယူမယ်ဆိုဒုက္ခဖြစ်တော့ဘူးအဲ့ဒါလေးမှတ်ထားပါအဲ့တော့ ကိုယ်ဆရာကောင်းဓမ္မကောင်းကပ်မိမှဘာဖြစ်မလဲတရားမှန်ကိုနာဖြစ်တယ်တရားမှန်ကိုလေ့လာဖြစ်တယ်တရားမှန်ကိုလေ့လာမှတရားနာကိုတရားမှန်ကိုကြားနာပြီးမှတရားမှန်ကိုကျင့်သုံးနိုင်တယ်အဲတော့အဲ့ဒီတရားမှန်နေကျင့်တဲ့တကယ်အတွက်ဒီဘက်ဘဝမှာလည်းချမ်းသာအောင် နောက်ဘဝမှာလည်းချမ်းသာအောင်အဲ့လိုရည်ရွယ်ချက်တွေထားပြီးကုသိုလ်လုံးရင်လည်းပဲဒါလည်းကာမှုပါဒံကြောင့်ကုသိုလ်ကံမဘဝဖြစ်တယ်နော် ကာမှုပါဒံကြောင့်အကုသိုလ်ကာမဘဝဖြစ်တယ်လို့ကာမှုပါဒံကြောင့်ကုသိုလ်ကာမဘဝတွေလည်းဖြစ်တယ်ဒီလိုလည်းမှတ်ထားအဲ့ဒီကုသိုလ်ကာမဘဝကြောင့်လူဘဝမှာလည်းဖြစ်နိုင်တယ်နတ်ဘဝမှာလည်းဖြစ်နိုင်တယ်ဒါတွေကိုလည်းဝိသုရိမကနေရှင်းလင်းချက်ထောက်ထားတယ်ပေါ့ဗျာတရားမှန်ကြားနာရင်စာစီတို့ကတဲ့ပွားစေတတ်တဲ့အသိဉာဏ်ရှိသည့်ဖြင့်ကမ္မတက္ကရတမဋ္ဌိ ညံနဲ့တာတဲ့ညံပြောတော့ဗျာအဲ့ဒီညံနဲ့ဒီသူဆက်ကံမိလူနတ်ကာမဂုဏ်အာယုန်တို့ဒီပြည့်စုံကြလိမ့်မယ်ဒီလိုမျောလင့်ပြီးတော့ကာမုပါဒံအစွန်ဖြင့်ကာယတုဆဝစီရမနောတွေပြုလုပ်တယ်တဲ့ထိုကာယတုဆစာစီကိုပြုလုပ်တဲ့ပုဂ္ဂိုလ်သူဆိုင်တို့ပြည့်စုံကြောင်းလူဘနတ်ဘဝဒီမှာဖြစ်ရတယ်ဒီလိုပြထားတာပေါ့ဗျာပြောချင်တာကတော့ခွန်ကြီးတို့ဩဒီဟာတွေကတော့ ဆရာကောင်းဆရာမြတ်တွေပဲဒီဆရာမြတ်တွေစီကတရားနာတယ်ပြီးတော့တရားမှန်နာရတယ်တရားမှန်သိရတယ်ဒီတိုင်းကျင့်တယ်ကျင့်တော့ဒီဘက်ကဟောဒီကုသကောင်းကဒီဘက်ကလည်းချမ်းသာတာပဲနောက်ဘက်ကလည်းချမ်းသာနိုင်တာပဲအဲ့ဒီရည်ရွယ်ချက်တွေနဲ့ကုသိုလ်ပြုလုပ်တာပဲအဲ့ဒီရည်ရွယ်ချက်တွေဆွဲလန်းနေကုသိုလ်ပြုလုပ်တဲ့အတွက်ကာမုပါဒံကြောင့်ကုသိုလ်ကမ္မဘဝဖြစ်တယ်ဒီလိုမှတ်ထားပါဗျာပြီးတော့ခါကြောင့်ဘုန်းကြီးတို့ ဥပါရဏပစ္စယဘောဘောပစ္စယသာတိဒီလိုဟောတာအကုသိုလ်ကံကာမဘဝတွေကြောင့်မို့ဘောဝကမနေ့ကပြောခဲ့ပြီဥပပါရိဘဝကာမဘဝဥပပါရိဘဝလိုရင်းမို့ဒီမှာတော့ကာမဘဝပြုလုပ်ထားတဲ့ကာမဘဝကြောင့်ပြုလုပ်ထားတဲ့ကံကြောင့်ဘောဝပစ္စယဆိုကာမဘဝဗျာအကုသိုလ်ကံဆိုရကာမဘဝကြောင့်မကောင်းတဲ့ပဲလေးဘုံဘဝမှာဇာတိအပဲလေးဘုံဘဝဆိုတဲ့ ဘဝတည်းမှာဖြစ်ရတယ်ကုသိုလ်ကံကုသိုလ်ကံဆိုတဲ့ကာမဘဝကြောင့်လူဘဝနတ်ဘဝဆိုတဲ့ဘဝသစ်ဇာတိကိုဖြစ်ရတယ်ဒါဘဝပြီးဆိုတာဇာတိပဲကုသိုလ်ကံကြောင့်မလို့ဘဝသစ်ဖြစ်မယ်အကုသိုလ်ကံကြောင့်မလို့ဘဝသစ်ဖြစ်မယ်ဒါမျိုးကွဲတာပေါ့ဗျာဒီတော့ဒီလိုဖြစ်တဲ့နေရာမှာရှေးဘဝကဝိဇ္ဇာသင်္ကာရစိုက်တဲ့အကြောင်းကြောင့်ယခုဘဝမှာယခုဘဝမှာဘာတွေဖြစ်လာလဲ။ ဝိညာဉ်ဏယုတ်ဖတ္တသလာယနာဝေဒနာဖတ္တသလာယနာဝေဒနာဆိုတဲ့ပစ္စုပန်ကျိုးတရား၅ပါးဖြစ်ပေါ်လာလို့ဗျာနောက်တဘဝဖြစ်ဖို့ရာတဏှာဥပါဒံရင်ခံပြီးတော့ကံအသည့်နောက်ထပ်တိုးလာပြန်တယ်ပေါ့ဗျာဥပမာနဲ့ပြောရရင်ရာဇဝမှုတစ်ခုကြောင့်မို့ထောင်ကြနေရမှာပြစ်မှုတစ်ခုထပ်ကျူးလို့မိတာနဲ့တူတော့ပေါ့နောက်တစ်မျိုးပြောရရင်တော့ကျွေးတင်နေတဲ့ ပုဂ္ဂိုလ်ကကျွေးဟောင်းကကျွေးဟောင်းကိုဆက်လို့မှမကုန်သေးဘူးနောက်ထပ်ကျွေးသစ်တွေထပ်ပြီးယူတာနဲ့တူတယ်ပေါ့ဗျာဒီလိုဘုန်းကြီးတို့တွေကံအသစ်တွေကတဘွားအတွင်းမှာထပ်ထပ်ထပ်ထပ်ဖြစ်နေတိမ့်သမကအများကြီးပဲအဲ့ဒီကံတွေထဲမှာအကြောင်းညင်ညွင်ကံတကူအသေးကံတွေမှာထင်ရှားပြီးနမိတ်ထင်တော့အဲ့ဘွားတွေကိုဖြစ်သွားတာဖြစ်စေတာပဲဉာဏ်တဲ့ကံတွေကတော့နောက်ဘွားမှာအကြောင်းညင်ညွင်တော့ ဝါသည်ဖြစ်စေပါလိမ့်မယ်ရှေးဘဝကံကျွန်းเนี่ยအာကြီးနေရင်ခုဘဝပြုလုပ်ထားတဲ့ကံအကျိုးပွင့်မမပြုပေးခွင့်မရမနဲ့ရှေးဘဝတေကံဤကာလနော်အဲ့ဒီရှေးကံကတေကံဤကာလမှာထင်လာပြီးတော့နမိတ်ထင်လာပြီးတော့ဘာဖြစ်လဲဘဝတေကိုဖြစ်စေတာပဲကုသကံတေတေဟာအခွင့်အခါတင်လို့ကြိုးပင်းရင်အပေပုံဘဝကိုဖြစ်စေတယ်ဒီလိုမှတ်ထားဖို့ ကုသိုလ်ကံသစ်တွေကအကျိုးပေးရင်လူဘနာဘဖြစ်စေတယ်အဲ့ဒီလိုကံတွေကျိုးပေးပုံတွေကိုဘုန်းကြီးတို့သင်ညုံမှာ တွေ့ပါတယ်အဲ့ဒီသင်ညုံမှာသင်မှုတဲ့ပုံကိုယ်တွေရှိပါတယ်အဲ့ဒီတိုင်ဘုန်းကြီးပြောပါမယ်အကျိုးပေးရာကံ၄မျိုးဆိုသင်ညုံမှာပြောသင်ညုံမှာစီစဉ်အစီစဉ်ကတော့တစ်မျိုးကုန်လို့ဘုန်းကြီးတို့ဒီထက္ကရာအတိုင်းပြောပါထက္ကရာကတော့သူက ကံအကျိုးပေးဖို့ကိုအစီအစဉ်တစ်မျိုးပြောတယ်။ထကရာကြဂရုကံဂရုကကံအာတနကံအာစိနကံကရတ္တကံတင်းညုံမှာကြတော့ဂရုကံဂရုကကံပြီးတော့အာစိနကံပြီးတော့မှအာတနကံသူကအဲ့လိုမျိုးပြောတယ်အစီအစဉ်အဲ့တော့ဒီမှာတော့ထကရာဆိုတော့တင်းညုံကြမ်းနဲ့ပို့ပြီးလေးနဲ့ခိုင်ခန့်မှာကြမ်းကြီးတွေပေါ့ဗျာအဲ့ဒီကြမ်းကြီးတွေရဲ့အယူဆပဲပြောကြတော့ ကရုကကံဆိုတော့ကတော့ကြီးလေးတဲ့ကံပေါ့အကုသိုလ်ဘက်မှာလည်းကြီးလေးတဲ့ကံရှိတယ်ကုသိုလ်ဘက်မှာလည်းကြီးလေးတဲ့ကံရှိတယ်အကုသိုလ်ဘက်မှာဆိုရင်တော့အမေတ္တာတို့အဖေတ္တာတို့ယဟန္တာတ္တာတို့ဖရာသွေးထွက်တန်ရုပ်ဖြောင်းလောက်တာတို့တန်ဃာတွေအသင်ကိုအောင်တန်ဃာတွေကိုယ်ရသွားအောင်လောက်တာပစ္စနိရိယကံလို့ခေါ်တယ်ပစ္စနိရိယကံ၅ပါးတော့အကုသိုလ်ဘက်မှာအကြီးဆုံးကံကြီးတွေပါ ကုသိုလ်ဘက်မှာအကြီးဆုံးကံကြီးတွေကြတော့အကောင်းတဲ့ကံကြီးတွေကြတော့ဇံကုသိုလ်ကံတွေပေါ့ဗျာဒုဘာဒရာကုသိုလ်ကံအာရုဘာဒရာကုသိုလ်ကံဇံကုသိုလ်ကံတွေပေါ့လေဒီဂရုကံတွေကရှိနေတခြားကံတွေအကျိုးပေးမပေးနိုင်တော့အဲ့ဒီဂရုကံကပဲဘဝတည်းကိုအကျိုးပေးတယ်ဒီဂရုကံတွေထဲမှာရူပဇံအရူပဇံဆိုတဲ့ကုသိုလ်ရှိနေ ကုသိုလ်ရူပဇံကုသိုလ်အရူပဇံကုသိုလ်ကရုကံရှိနေဒီဇံတွေကပဲဘယ်သွားပြီမလဲရူပဘဝအရူပဘဝရူပဘုံအရူပဘုံကိုဖြစ်တယ်အရူပဘုံဆိုတဲ့ဘဝတွေကိုဖြစ်စေပါတယ်အကုသိုလ်ကံကရုကံပေါ့အကုသိုလ်ကံဖြစ်တယ်ခုနပြစ္ဆာနေတရားက၅ပါးပေါ့ဒီအကုသိုလ်ကံကရုကံပြစ္ဆာနေတရားက၅ပါးဆိုအကုသိုလ်ကံကရုကံကြီးတွေရှိနေရင်တော့ ဒီဘုကဇာမဲ့ဖို့မရနိုင်ဘူး။ပေတဲ့ခါကြဒီဘုငရဲတန့်ဖြစ်စေတယ်။ဒါကြောင့်ဒီကံဒီပိစန္ဒိကက၅ပါးကိုသိသည်သေတာနေပြန်ငရဲဘဝကိုကြစေတတ်လို့ပိစန္ဒိကကံလို့ခေါ်တာ။အဲ့ဒီမှာဘုန်းကြီးတို့ပြောရင်ဇာတတမင်းတို့ပေါ့ဇတတမင်းဟာဟိုနန်းလိုချင်မှုနဲ့ပတ်သက်အောင်လားဇတတမင်းဆက်ကြောင်းနေတာအများကြီးကြားဘူးပါ။ သူကနန်းကိုလိုရင်လိုချင်မှုနဲ့ပတ်သက်ပြီးတော့ဗာပြစ်လေသူဖေဆိုရင်သောတာပါကျောင်းတကာကြီးနော်ဝေလုံးကျောင်းသာသနာတော်မှာပထမဆုံးဘုရားရဲ့သာတော်ပထမဆုံးကျောင်းဆောက်လို့တဲ့ပုဂ္ဂိုလ်ပဲဘိမိတရာမင်းကြီးကသောတာပန်ဖြစ်တယ်ဘုရားတရားတွေနာတယ်သောတာပန်ဖြစ်တဲ့နောက်ကျောင်းတကာကြီးပဲနောက်ဒေဂာနိခာကျတော့ဒုက္ခမြပါဒီသားကနန်းကိုသူကလိုချင်တယ်ဆိုလွတ်လွတ်ကူကူပေးလိုက်တာပဲဒါလည်း မကျေနပ်ဘူးနော်တစ်ဖက်ကလည်းမြောက်ပြီးတော့ဗောလေဒေဝရတ်တို့မြောက်ပြီးတော့ဟုံမှပြီးတော့အဖေကိုဤမျိုးစုံနဲ့တတ်တာဆိုလိုတာတော့အေးနောက်ဆုံးတော့ဖိမိတာမင်းကြီးကဗာပြစ်လာလေဒီခြေဘွားဒါနဲ့ခွဲပေါ့စာနဲ့ပဲတတ်ခံဒါပေမဲ့လို့သောတာပန်ဖြစ်တဲ့အတွက်ဘုရားကုံတရားဝင်တန်ခါကုံအာယုံပြုရင်းနဲ့စုတည်တယ်စုတည်ပြီးတော့ပဲရောက်လာ စရုမာရိနတ်ပြည်စရုမာရိနတ်ပြည်မှာကလောကမှာလောကဘာလနတ်ကြီး၄ပါးဆိုစရုမာရိနတ်ပြည်ကနတ်ကြီးတွေပြောတော့မှာတတရထရှေးရကတတရထတောင်ရဝိရုလကနောက်ရဝိရုဘကမြောက်ရကကိုဝေရဝိတ္တဘုံနတ်မင်းကြီးဒီလိုနတ်မင်း၄ဦးရှိတော့အဲ့ဒီနတ်မင်းကြီး၄ဦးထဲမှာမြောက်ရမှာနေတဲ့ဆောင်းတဲ့ဝိတ္တဘုံနတ်မင်းကြီးရဲ့အချွေရံပေါ့ဇနဝတ္တပ နာဘလူသွားဖြစ်တာဗိမိတရာမင်းညာသိတဲ့ခါကျတော့အဲ့ဒါမျိုးသွားဖြစ်တော့အဲ့တော့ဗိမိတရာနဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးသိထားကြရလေပေါ့နော်အဲ့ဒီမှာလည်းဗိမိတရာမင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောစရာရှိတာကဘာလဲဆိုဗိမိတရာမင်းဟာသောတာပန်လည်းဖြစ်တယ်ဖရာရဲ့ကြောင်းတကာနော်ပထမဆုံးကြောင်းတကာတတိဖြစ်တယ်ဘာဖြစ်လို့ဒီသားကရဲဆဲဆဲခြေဘွားဒါနခွဲစာပဲမိခင်တက်ခံတယ်လေဆိုမိတဲ့အခါ အဲ့ဒါနဲ့ဖြေနဲ့ပတ်သက်ပြီးတော့တိလကံတကရာလူပါတော်တော့ဗာပြောသွားလဲဆိုတော့ဖရာရှင်ပြင်းတော်မှာဘဝတစ်ခုမှာဗိမိတရာတော်ကဖရာရှင်ပြင်းမို့ပေါ့လေခဏစီခဏစီးသွားတာလို့ဒါမျိုးတွေလုပ်နောက်တန်ကြီးကအတွက်လှူထားတဲ့တင်ပြူဖြာလို့ဒါမျိုးတွေသူကနင်းမှုတော့ နင်းမှုတဲ့ကကြတော့နင်းပြီးတော့လည်းတန်ရှင်းမလောက်ထားခဲ့ဘူးဗျာဒီအပြစ်တွေကြောင့်မို့ခြေဘွားတောက်ကခံရဗျာဒါကြောင့်မို့ကြောင်းကန်နေသွားတဲ့ကခုသင်္นานသူသင်္นานသားများအနေနဲ့တခါလေလေမှကြောင်းလာဘုန်းကြီးတို့ဘုန်းကြီးတွေအများအားနေတာဗျနေတဲ့ကကြဒီဝီနီထိုတဲ့လေးစားတဲ့ဆရာတော်ကြီးတွေတော်တော်များများကိယူဆိုင်ပါဘာဖြစ်လို့လဲဘုန်းကြီးတို့ကကိုပိုင်ဆိုင်ထားတဲ့ဒီကြောင်းတန်ကြီးကကြောင်းလောက်တိုင်း ဘုန်းကြီးတွေမှာအများကြီးအသုံးမတိုင်အပြစ်ဖြစ်နိုင်လူတွေလည်းဒီတိုင်းပဲနော်အဲ့ဒါသတိထားရမယ်တိုင်းကလူတာကအကျိုးများသလိုအပြစ်လည်းများတယ်အဲ့ဒါတိုင်းကပြည်စီသုံးလို့ရှိရင်ဟိုပေါ့ပေါ့ရော်ရော်မေးမေးရော်သုံးလို့မရဘူးအပြစ်ဖြစ်တာခုနဗေမိတရာမင်းညာအဲ့ဒါပဲတိုင်းကအတွက်လူထားတဲ့ဖျားသိမ်းမှုပေါ်မှာသူညစ်ပတ်တဲ့ခြေတော်ကြီးနဲ့တက်နေနင်းပြန်တော့ပြန်ပြီးတော့ တန်ရှင်းလောက်မတာခဲ့တော့ဒီကံနေခံရတော့ပဲအဲ့လိုမှတ်ထားဒီတော့အပြစ်ကြီးတယ်ဆိုတော့ကတချို့ကထင်တာကကြောင်းခွင်းထဲမှာဖဏစီလို့အဲ့ဒီလိုမဟုတ်ဘူးတန်ခိကအတွက်လှူထားရမျိုးမယုံမသိမလေးမစားလောက်တာတို့ဖရာအတွက်လှူထားတာမျိုးပေါ့ဖရာအတွက်လှူထားတာမျိုးတွေကိုဖရာခွင်းပေါ့ခုနဖရာခွင်းထဲမှာမယုံမသိမလေးမစားနဲ့ဖဏတ်တွေစီတာတို့ဒါမျိုးတွေပေါ့ ဒါမျိုးတွေကြောင့်သူအပြစ်ဖြစ်တာဒါမျိုးမှတ်တာအဒီနေရာမှာဘုန်းကြီးကပြောနေတာလဲဆိုအဇာတတမင်းပါပဲဇာတတဟာနောက်ပိုင်းအဖေတအဖေတပြီးနောက်သူသားမွေးလာမှာပဲသူကဖခင်ကမေတ္တာနားလေတာပေါ့လေအဲ့ချိန်မှလည်းလွတ်ဖို့မိန်ချလိုက်တော့ဖခင်ကသေသွားပြီအဲ့ဒါမျိုးဖြစ်တယ်အဲ့နောက်ပိုင်းမှာသူကမသေးခင်နဲ့ငရဲနမိတ်တွေခံပြီးတော့အိပ်ပြီးဆိုရင်လန်တရားနဲ့ထိုးတယ်လို့ပေါ့ ခံစားရတယ်သူအိတ်မရအိတ်မရတဲ့ခါကျညညဆိုရင်သူကအိတ်မပြောတော့ဘာလုပ်လဲဆိုတော့ဘာသာရေးကောင်းဆောင်တွေတဝူပြီးတဝူတဝူပြီးဒီလိုတွေ့တာပဲဒါပေမဲ့သူစိတ်ကျေနပ်လောက်ဘယ်ပါမှဘယ်ဘာသာရေးကောင်းဆောင်မှမပြောနိုင်ခဲ့ဘူးပေါ့ဗျာနောက်ဆုံးတော့ဇီဝကအမိပြုမြတ်စွာဘုရားနဲ့တွေ့တော့မြတ်စွာဘုရားကြီးကတာမညာဖလားတုတ်ကိုဟောတာပါတာတာမညာဖလားတုတ်ကိုနာတာမညာဖလားဆိုတာကတော့ ယဟန်ဘဝရဲ့အကျိုးကျေးဇူးတွေတဆင်းချင်းတဆင်းချင်းဟောသွားတော့အဲ့ဒီတရားတွေကိုနာပြီးတဲ့ချိန်သူရဲ့အပြစ်တွေကိုလည်းမြတ်စွာဘုရားဝန်ခံတော့ဗောချုပ်ပုဂ္ဂိုလ်တွေကတကယ်တမ်းကျတော့ဒီဇာတတကလူကောင်းတော့လူကောင်းမယ်သူဘာဖြစ်လဲဆိုဆရာမှဘောင်းမှားသွားတာနော်သူ့ဖေလည်းတကယ်တမ်းကျတော့ ကျောင်းတကတထေကြီးသောတာပန်ကြီးကျောင်းတကပေါ့လေတထေတော်မြတ်ကျောင်းတကမင်းကြီးသောတာပန်လည်းဖြစ်တယ်တကယ်ကိုပုဂ္ဂိုလ်ကောင်းဆရာကောင်းတွေနဲ့တွေ့တာပဲနော်အဖေဆိုလည်းမေးလောဆရာမိထိုက်သွားမာတာပိတာမိနေပါဆိုခေါ်သွားမှာပါပဲသူသားလေးဒါပေမဲ့လို့သူ့ရဲ့ဘယ်လိုပြောမလဲနန်းကိုလိုချင်မှုတွေလောဘတွေကြောင့်ပဲပြောအောင်ပါ ဖေကိုတတ်တဲ့ခြေနှမျိုးရောက်တော့နောက်မှမှားမှန်သိတယ်ခုနသာမညဗလာတုံနာပြီးတဲ့အခါကျသူ့ပြစ်တွေကိုဖះဝင်ချတောင်းမှနဲ့ဝင်ချတောင်းမှပြီးအဲ့ဒီချိန်ကနေစပြီးစိတ်သက်သာရဒါပေမဲ့လို့ဖះရှင်ကသူသာမညဗလာတုံနာပြီးပြန်သွားတဲ့ချိန်ဟာဗာမိတ်လဲဒီမင်းအားတဲ့အဖေကိုတတ်တဲ့ဂရုကကံကြီးဂရုကအကုသကံကြီးရှိနေတဲ့အတွက် သောတာပတိမဉ္ဇဏ်ဖုံညာမရဘူးတဲ့တကယ်လို့ဒါအဖေတတ်တဲ့ကံမကျူးလွန်မှုဆိုရင်တဲ့ဒီတရားနာတာတဲ့ဒီမင်းဟာသူကသောတာပန်ဖြစ်နိုင်တယ်ဒါမိတ်တာရှိတယ်ကရုကကံကြီးအဖေကိုတတ်တဲ့ကံကျူးလွန်လိုက်တဲ့အတွက်သူမှဒီသောတာပန်ဆိုတဲ့ခွင့်မရတော့ဘူးဗျာဒီမာတုကရကကံလည်းဒီတိုင်းပါပဲဒါပေမဲ့လို့သူကတော့ ဒီဖះကိုကြီးညိုတယ်လေးစားတယ်နောက်ပဲတော်တော်ကြီးညိုတယ်ဖះနဲ့တွေ့ပြီးနောက်ပဲကိုပြစ်တွေဝန်ခံတယ်တရဂုံသုံးပါးဆောက်တည်တယ်အဲ့ဒီကုသိုလ်ကံတွေကတော့လာတာဖြစ်မတော့ဘူးဗျာပထမဝီစီကြမယ်ဟာလောဟကုံပြီးတန်ရီဘွဲ့တန်ရီအိုးထဲမှာအဲ့ဒီငရဲမှာအနည်း6000ခံရမယ်အဲ့ဒီဟာခံပြီးရနောက်ပိုင်းမှာတော့သူကတခုသောကဘာမှာဝီစီတာဝီပစ္စေကဗုဒ္ဓဖြစ်လိမ့်မယ်ဆို ဒီလိုဟောထားတယ်ပေါ့ဗျာဘုရားနဲ့မိန်သွားရရှိတယ်ပြောချင်တာကတော့ဗာလဲဆိုဒီကရုကကံနဲ့မှာအကုသိုလ်ကံအမေတ္တကံဖေတ္တကံယန္တာတတကံပြီးတော့တန်ဃာတွေသင်ကွဲတဲ့ကံဒါဘုရားတော့ဒီခေတ်မှာမရှိတော့ဘုရားတွေ့ထက်တန်ပြုတဲ့ကံဆိုတာဒီကံนี่ကျူးလွန်ထားရင်တော့ကုသိုလ်ကောင်းမှုတွေဘလောက်လုံးလုံးနေနေတရားတွေဘလောက်အထုလုံးနေနေ တရားမရနိုင်ဘူးလို့မှတ်ထားမယ်ပေါ့ကရုကကံမရှိလို့ရှိရင်ဒီပုဂ္ဂိုလ်ဟာအကျိုးပေးတဲ့ကဘယ်ကံကကျိုးပေးလဲဆိုတော့သင်ညိုတို့ကြအာတဏကံကျိုးပေးတယ်ဆိုတာပြောအနိစ္စသုံးကံဒါပေမဲ့ဒီအထက်ကအားလုံးကတော့ဘာပြောလဲဘုလကံအာစိနကံကအကျိုးပေးတယ်ဘာဖြစ်လို့အာစိနကံဆိုအချင်းချင်းထပ်ထပ်လုံနေတဲ့ကံအမြဲမပြတ်ပြုတ်လုံတဲ့ကံကိုအာစိနကံလို့လည်းခေါ်တယ် ဘုံလာကွာလဲကွာဒါကြောင့်ဘုန်းတို့တွေအမြဲမပြတရားထုတ်ဖို့တိုက်တွန်းတာဒါပဲအမြဲမပြတရားထုတ်ရင်လေ့ကျင့်ဖြစ်သွားမယ်လေ့ကျင့်ဖြစ်သွားအကောင်းလားအကောင်းလိုက်ဒီကံကကိုယ်ကျိုးပိန်နိုင်တော့ကိုလိုချင်တဲ့အနေထားရနေနော်ကိုကအမဲမချစေချင်ဘူးဆိုရင်လွတ်နိုင်တာပဲဒါဟုတ်လားအကောင်းအောင်လုပ်ဒါကြောင့်ထကရာများကြဒီအကောင်းတဲ့ကံဂရုကကံပြီးလို့အကောင်းတဲ့ကံကျိုးပိန်တယ်ဒီလိုပြောတော့ဗျာ အဲ့ဒီအာစိနေကံအာကောင်းလောင်ပြုလုပ်ထားတဲ့ကံပေါ့နော်တရားအထုတ်တဲ့အမြဲမပြတ်အထုတ်နေတရားစာတွေလေးလာအမြဲမပြတ်လေးလာနေပဋ္ဌာန်းရွတ်တဲ့အမြဲတမ်းရွတ်ဖတ်နေပရိရွတ်တယ်ဆိုအမြဲတမ်းရွတ်ဖတ်နေရွတ်တာတဲ့ဆိုင်တော့ဒီကျင့်တာပကောင်းတာပေါ့နော်အဲ့ဒါတို့ဆွဲမြဲနေအောင်လုပ်ပါဆွဲမြဲအာစိနေကံဖြစ်မှာအာစိနေကံဖြစ်ရင်အာစိနေကံကျိုးပေးမယ်အဲ့ဒီလိုဆွဲဆွဲမြဲမြဲလုပ်တဲ့ကံအာကောင်းတဲ့ကံအာကြီးတဲ့ကံ အမြဲမပြတ်ပြုလုပ်ပြီးနော်အားကောင်းနေတဲ့အဖာမထပ်တာဖြစ်နေတဲ့ဘူလာကာမျိုးမရှိဘူးအာစိနကာမျိုးမရှိဘူးဆိုရင်တော့တေဂာနိမှာကပ်ပြုလုပ်တတ်တဲ့အာကတနကံပေါ့ဒီကံကအကျိုးပေးတယ်ဒါလည်းမှတ်ထားနော်ခုနကဘုန်းကြီးပြောတယ်ဗိဓမာတသင်္ဃာကျမ်းဆိုပြီးတော့ခုသင်္ကြန်ကျမ်းသင်္ကြန်ကျမ်းပြောကြတယ်ပေါ့ဘုန်းကြီးတွေအများစုသင်ပေးတဲ့သင်္ကြန်ဆောက်သေးသေးလေးပေါ့နော်အဲဒီဆောက်သေးသေးလေး အဲ့ဒီစာအုပ်သေးသေးလေးတွေမှာကျတော့ဗိဓမာတသင်္ဃလက်သန်းထကရာလို့ခေါ်တယ်စာအုပ်ကသေးသေးလေးနော်အဲ့ဒီကကျတော့အဲ့ဒီကျမ်းမှာကျတော့ဂရုကကံပြီးတော့အတဏကံချိုးပေးတယ်ဒီလိုပြောတယ်တကရာကြီးတွေကျတော့သူ့ရဲ့ခိုင်လုံတဲ့ထကရာကြီးတွေကျတော့အာစိနကံချိုးပေးတယ်ဒီလိုမှတ်တာဒီမှာတော့ဘုန်းကြီးတို့ကထကရာကြီးတိုင်ပြောတာအကောင်နဲ့ကြံကိုယူပြောပါ ကရုကကံနဲ့မှာကရုကကံပြီးအာစိနကံကျိုးပေးမှာအာစိနကံမရှိရင်တော့ဒေဂာနိကာလမှာ ပြုလုပ်တဲ့အာတနကကံပေါ့အနိကပြုလုပ်တဲ့ကံကအကျိုးပေးတယ်ဒီလိုရင်မှတ်ထားပါအာတန္တကံကဒီဘုန်းကြီးတို့သိညိုပြောတယ်အာတန္တကအာစိနကံလွှမ်းမိုးပြီးအကျိုးပေးတယ်ဆိုတာတော့တခါတရံလောက်ပဲဖြစ်ဖွယ်ရှိတယ်အများအဖြစ်တော့ဒီတခါကြီးတွေပြထားတဲ့အတိုင်း အမြဲမပြတ်ပြုလုပ်နေတဲ့အစိနကံကအကျိုးပေးရလို့မှတ်ပါဒီလိုဆရာသမားတွေကတော့မိတ်ကြတယ်ပေါ့ဗျာဒါကြောင့်ဘုန်းကြီးတို့ကဒီမှာကရုကကံပြီးတော့အာစိနကံကျိုးပေးဖို့ပြောတယ်ပြီးတဲ့အခါကျအာတနကံကျိုးပေးဖို့ပြောမယ်အာတနကံကျိုးပေးပုံနေရတော့ဒီဆရာသမားတွေကဗာလီနဲ့ထောက်ပြကြလဲတမ္ပဓာတိကဓမ္မပဒမှာပါပါတယ်ဓမ္မပဒပထမအုပ်သမဏ405မှာ ဒါတော့ဓမ္မဒါရိကဆိုတာကသူကနှစ်ပေါင်း55နှစ်ပတ်လုံးလူတွေတတ်လူတတ်တဲ့ယာထုပေါ့ဗျာတိမ်မိတ်ကြတဲ့ပုဂ္ဂိုလ်သူကတတ်ပေးရအဲ့ဒီလုံလောက်တာအသက်ကြီးလာတဲ့အခါကျတော့ဘလို့ဖြစ်လာလဲဆိုတော့ရင်တော့တစ်ချက်တည်းခုတ်တာမဲ့ပုဂ္ဂိုလ်သူအသက်ကြီးကနှစ်ချက်သုံးချက်ခုတ်တာတဲ့နေထားဆိုအိမ်မှာယာထုပြုတ်တော့ပေါ့အဲ့ဒီယာရုထမ်းဆောင်နေတဲ့ချိန်မှာသူတို့နိုင်ငံရဲ့ဥပဒေတစ်ခုပေါ့ဗျာ အဲ့ဒီပုဂ္ဂိုလ်ဟာဒီခက်လို့ပြောရင်တော့ဟိုစားကောင်းကောင်းမဝေးရဘူးလို့ကောင်းကောင်းမမစားရဘူးလို့ဒါမျိုးတွေပေါ့ဗျာသူ့သတ်မှတ်ချက်တွေရှိတယ်အဲ့တော့သူကဒီယာရုပြုတ်သွားမှာပဲဟိုစားကောင်းကောင်းလေးတွေဝတ်မယ်စားကောင်းကောင်းလေးစားမယ်ဆိုရည်ပဲချက်နဲ့နေစိတ်သွားရေချိုးအိမ်ကမိအမျိုးသမီးကိုစားကောင်းကောင်းချက်ခိုင်းတာပါပဲ အဲ့ဒီနေ့မှာပဲရှင်သာရိပုတ္တရှင်မြတ်ကြီးကနိရောဓမပပြောကြအောင်ပေါ့နိရောဓမပဝင်စားဝင်စားပြီးတော့ဒီရှင်မြတ်ကြီးတွေသူတော်ကောင်းကြီးတွေကဘာလုပ်လဲဆိုတော့နိရောဓမပတွေဝင်စားဝင်စားဖျားစားကြီးတော့လည်းဒီတိုင်းစားပြီးတော့ဘာတွေကြည့်ဘယ်ပုဂ္ဂိုလ်ဒီနေ့ချစ်ချောကိုဟောမဲ့တယောက်ကနားနိုင်လားသဘောပေါက်နိုင်လား ကျင့်နိုင်လားဒါတွေလည်းကြည့်ရကျင့်ချင်းကြောင့်တရားရနိုင်သလားဒါတွေလည်းကြည့်ရတာပေါ့ရှင်သာရိပုတ္တရာရှင်မြတ်ကြီးဟာဒီဖလသမဘာနိရောဓမဘာနိရောဓမဘာပဲပြောကြောင်းနိရောဓမဘာမှာထပြီးတော့ဆင်ခြင်တဲ့ဓမ္မဓာတိကတွေ့တယ်ဟောဒါနပဲဓမ္မဓာတိကပြရင်သုံးကောဒုက္ခနိုင် လူခံရင်လူနိုင်မလားလူတယ်ပေါ့တရားဝနာနိုင်မှာမလားနာနိုင်တယ်ဒီလိုနဲ့ကြွားလာဓမ္မဓာတိကကြီးကမြေစိတ်မှာသွားပြီး အေချိုးပေါ့ဗျအဝတ်စားသစ်တွေဝတ်လာပေါ့အိမ်ပြန်လာအင်္ဂါကြတော့အမျိုးသမီးကသူ့ကိုကျွေးဖို့မွေးဖို့ရန်တဲ့ဖြစ်နေသူလည်းစားမလို့ထိုင်လိုက်တဲ့ချိန်မှာဖျားပြီးအကြီးဆုံးပေါ့ဗျာတာဏလောကမှာအကတာဝကပထမတာဝကရှင်သာရိပုတ္တရာရှင်မြတ်ကြီးကြွလာပြီးတော့လည်းတာမန်ချိန်ပုံနိရောဓမပဝင်စားပြီးမှကြွလာတယ်အမတန်ကြီးညိုစရာကောင်းပါပေါ့ဗျာတရားဆင်ញနှလုံးသွင်းပြီးဘုန်းကြီးတို့ အတွေ့အကြုံလေးတစ်ခုပြောရင်တရားအထုတ်နေတဲ့ပုဂ္ဂိုလ်သူ့ကြည့်လိုက်နော်အင်ပတန်ကြီးညိုစရာကောင်းတယ်မျက်နှာကြီးလင်းနေတာတချို့ဆရာတော်ကြီးတွေပေါ့သူတို့ရဲ့ဥပဒေတံပတ္တရားမပြည့်စုံပေမဲ့လို့ဒီတရားအထုတ်ပြီးတဲ့ချိန်တော့သွားဖူးမြောင်လဲအာကြီးလင်းပြီးတော့ဟိုကြီးညိုရတာအင်ပတန်ကိုစစ်ချမ်းသာအဲ့ဒါမျိုးတွေတွေ့ဘူးတယ်ဒီမှာလဲနိရောဓမပထလာတဲ့ခါကျတော့ ဘုရားပြည့်ကြီးမြတ်ဆုံးပုဂ္ဂိုလ်လည်းဖြစ်တဲ့ကသူ့စိတ်ထဲမှာအမြဲတမ်းကြီးညိုမှာပေါ့ကြီးညိုတော့သူ့စားမဲ့နေရာပင့်ဖိပြီးဆုံးကတ်တာပဲဟော သူတက်တဲ့နေတကူတခါမှမစားတော့ဘေးကနေစားကြင်တဲ့စိတ်ပေါက်ရှင်သာရိပုတ္တရာကရောမြတ်ကျသူတင့်တယ်ုံမြတ်တဲ့အောင်ဖုံပေးပြီးတော့တခါကြီးစားခိုင်းတာပါပဲဓမ္မတွေကစားစားပြီးတော့တရားနာဖို့တရားဟောဖို့လောက်တော့ဗျာဒီဘုန်းကြီးတို့နားလျော်မြော်သီလပေးမယ်ပြီးတော့ကြတရားဟောတယ်ပေါ့ တရားဟောတဲ့အခါကျတော့လူကသူကတစ်သက်လုံးကလူတွေတတ်လာတာဟုတ်နှစ်55နှစ်ပါလုံးတတ်လာတာဆိုတော့တရားဟောတဲ့ကသီလပေးတာတို့ပါလို့ဆိုတော့နောက်ကလိုက်ဆိုးနေတော့ပြဿနာမရှိဘူးပေါ့ဗျာတရားဟောတဲ့ကြငင်းငင်းတက်တက်လေးနားနေမျက်စိမိတ်နားနေမယ်ဆိုတော့ဒီအတွေးတွေကပြန်ပေါ်မှာပေါ့ဗျာသူကတစ်သက်လုံးကောင်းတာမှမလုပ်တော့မကောင်းတာတွေကလူတတ်တဲ့လူကအဲ့တော့ဘလို့ဖြစ်နေလဲဆိုတရားနာတာငင်းငင်းတက်တက်ရှိဖို့မပေါ်ပါဘူး ပြီးတော့ရှင်မြတ်ကြီးကလည်းတရားဟောရင်းနဲ့အကဲခတ်ပုံရပါရှင်သာရိပုတ္တရာဒကာကြီးတရားနာတာစိတ်ဝင်စားဘူးလားမှန်ပါဗျာစိတ်ဝင်စားဘယ်လိုဖြစ်နေရတော့မှန်ပါဗျာဒီပြီးတော့လူတတ်တဲ့လုံကလောက်လာတာ55နှစ်လောက်လောက်လာဆိုတော့ဒါတွေပြန်တွေးအတွေးတွေကအဲ့ဒီအရာတွေပြန်ပြန်ရောက်နေပါဦးဗျာအဲ့အဲ့ဒီတိုင်းဆက်ဖြစ်နေရင် အရှင်မြတ်ကြီးနေရှင်သာရိပုတ္တရာအနေနဲ့တရားဟောရင်ဒီပုဂ္ဂိုလ်တရားမရနိုင်ဘူးလေဒီတော့ရှင်သာရိပုတ္တရာရှင်မြတ်ကဘာလို့ဒီအတွေးတွေရက်တော့အမေးဖြေလေးနဲ့ရက်အောင်လုပ်ပါတယ်တကယ်တမ်းကျတော့သူ့ရဲ့ဖြစ်နေတဲ့ပြဿနာဆုံးဖြတ်ပေးတာမဟုတ်ဘူးเนาะဒါလေးနားလေတာဖြစ်ရှိလားမဖြစ်လားဆိုဒါမျိုးဆုံးဖြတ်ပေးတာမဟုတ်ဘူးသူ့မှာတွေးနေတဲ့အတွေးစိတ်တွေ အတွေးစိတ်တရားဒီတိုင်းဆက်ဝင်နေမယ်ဆိုရှင်သာရိပုတ္တရာဘလောက်တရားဟောဖို့မရနိုင်ဘူးလေဒါကြောင့်ဒီအတွေးစိတ်တွေကိုရပ်အောင်ရှင်မြတ်ကြီးတရားကိုတမျိုးတမည်နဲ့မေးဖြေလေးနဲ့ဟောတယ်ပေါ့ဗျာဘာမေးလိုက်လဲဆိုတခါကြီးတဲ့55နှစ်ပတ်လုံးလူတွေတတ်လာတာကကိုတတ်ချင်လို့တတ်တာလားထက်ကအမေရာတတ်တာလားဒီလိုမေးတော့အဲ့တော့သူက တခါကြီးကဗာဗျာမမဗျာအထက်ကအမိတ်ရတာဗျာအဲ့လိုဖြစ်ပြီး तू ကစဉ်းစားဒါအားကြီးလည်း तू ကညံကမထက်မြက်ဘူးမထက်မြက်တော့ဟောသူများတတ်ခံလို့တတ်တာပဲငါတော့အပြစ်မရှိတော့ပါဘူးဆိုရင်မှအတွေးဝင်တာပေါ့ဗျာနော်သူများတတ်ခံလို့တတ်တာမမဗျာအထက်ကမိတ်ရသူများတတ်ခံလို့တတ်တော့ပါဗျာဒီလိုဖြစ်တာအဲ့ဒီမှာဆက်မေးပါတယ်အဲ့လိုသူများတတ်ခံလို့တိုင်ကိုယ်မှပြည့်ရှိသလားတတ်ခိုင်းသူမှပြည့်ရှိသလားဒီလိုဆက်မေးတာ တကယ်တော့ညာပြီးတော့မှလိုတော့ဘုန်းကြီးတို့ကိုယ့်ကိုယ်တတ်လည်းကိုကိုယ်တိုင်တတ်လည်းပြည့်ရှိတယ်သူများခိုင်းလို့လုပ်လိုက်သူများခိုင်းလည်းပြည့်ရှိတော့သူကတော့အိမ်မှာဘယ်လိုဖြစ်လဲဆိုတော့သူများခိုင်းလို့လုပ်လို့ကိုယ့်ကိုယ်တတ်လို့ပဲဖြစ်ဖြစ်အပြစ်ရှိရအပြစ်ကအပြစ်ပဲဒါမဲ့ဓမ္မဒါရီကစဉ်းစားတော့ဒါသူများခိုင်းလို့လုပ်ရမယ်ငါမှအပြစ်မရှိတော့ပါဘူးလို့ဒီလိုစိတ်လုံးလုံးချပြီးတရားနိုင်တော့တရားနာတော့တစ္ဆာနုလောမိကဉာဏ်အဲ့ဒီတိုင်အောင်ရပါတယ် နောက်ဆုံးတော့သိပြီးတော့ဓမ္မဒါရီကပဲရောက်သွားလဲဆိုနတ်ပြည်မှာသွားဖြစ်တော့မြတ်တုတ်သေးတာနတ်ပြည်မှာဖြစ်တယ်ဒါကတော့တေဂာနိကာလမှာကပ်ပြူတဲ့ကံမြတ်ရှင်သာရိပုတ္တရာကိုဆုံးကတ်တဲ့ကံရှင်သာရိပုတ္တရာတရားတွေဟောနာတဲ့ကံကုသကံဒီနာရင်းနဲ့တရားတွေအထုတ်တဲ့ကုသကံအဲ့ဒါတွေကြောင့်မို့သူဟာတုတ်တိတာနတ်ပြည်ကောင်းတဲ့ကံတွေကိုမြုပ်ရင်းနဲ့ အာစိဏကံပေါ့အနိကကံကနေသူဂျိုးပေးသွားအိုးအဟောင်းနေရတော့ဂျိုးပေးမှာပေါ့ဗျာလမ်းဖြစ်မိတာလုံးမှာအလုံးမှာနောက်တစ်ခုရှိသေးတယ်ဒီဒီဒါကတော့ဘုန်းကြီးတို့ထက္ကရာပြောတဲ့စကားပါဗျာအင်္ဂုတ္တထက္ကရာအင်္ဂုတ္တထက္ကရာဒုတိယကိုစာမျက်နှာ78ဒီဟိုကျွန်းမဒုအင်္ဂအင်္ဂနာရွာမှာဓမီလာဓမီဓမီလူမျိုးပေါ့ဗျာ တကားဆောက်နဲ့တရကုံဆိုတမိလာဒေါဝရိကလို့နာမည်အဲ့လိုဖြစ်ရှိနေတယ်။သူကတရဝံဆိုပေမဲ့တကားဆောက်တာလည်းမဟုတ်တကားဆောက်မှာလားအဆောက်မှာတရဝံခေါ်တော့သူကသူ့နာမည်ပဲတကယ်တမ်းကျတမိလာတမိလာဒေါဝရိကဆိုသူ့နာမည်ပဲဒီဒီနာမည်တိုင်းအတိတ်ပဲမရှိဘူးတချို့ဥမာဆိုပါတော့ဒုက္ခလုံးမဲ့တိုင်းချမ်းသာရင်မှချမ်းသာဒါမျိုးပေါ့ မိတ္တဆိုရင်သူကမေခင်မင်းကြီးကကောင်းညီမကောင်းတာဒါမျိုးတွေသူနာမည်ပဲဒီမှာလည်းဒီတိုင်းပဲသူတကားဆောင်ဖြစ်လို့ဒေါဝရိကခေါ်တာမို့သူ့နာမည်ကဒေါဝရိကပဲသူကဘာလုပ်လဲဆိုသူ့လောက်ကနေ့စဉ်ငါးများငါးများပြီးဒါနဲ့တမူဝံကြောင့်ပြူတာပဲအကြာကြီးပဲအနှစ်90လောက်လောက်တာပဲတမူဝံကြောင့်ပြူဒေဂာနိကာလာကြတော့ဒုက္ခတွေဖြစ်တော့ဗျာကောင်းကုသိုလ်ကောင်းမှတခုမှမရှိပဲဘူး အဲ့တော့ဒီသူတို့နေတဲ့ရွာမှာရဟန္တာရှင်များတပါးရှိတော့သူကကြတော့ဒီအဘိညာဉ်တွေပါလည်းရတာမြင်နိုင်စွမ်းရှိတော့ဟိုဒီရွာမှာငါပုဂ္ဂိုလ်တရင်သုံးနေတယ်ဒီပုဂ္ဂိုလ်တရားမသိပြီးမကောင်းတဲ့ဘုံဘွားရောက်တဲ့ဖြစ်မျိုးမကောင်းသေးပါဘူးဆိုပြီးတော့ သူ့ဘွဲကရှင်မြတ်ကြီးဘွဲကဇူလပိဋကပါဠိကတိတ်တမထေလို့ခေါ်တယ်ဒီမထေကခုနကဓမီလဒေါကတနာရာနဲ့သူ့အိမ်ကြွလာသူ့အိမ်ကြွလာသူ့မျိုးသမီးမေးတယ်ဘယ်နဲ့တော့မင်းအမျိုးသားယောဂချင်းဟောဗျာနည်းနည်းမှမတက်တာပါဘူးဗျာသိလူမျိုးပါဖြစ်နေပါလေအေးအဲ့ဒါဆိုရင်ကောင်းပြီဆိုရဒီဓမီလဒေါဝရိကနာသွားပြီ တရဂုံပေးတယ်ပထမတရဂုံဆောက်တည်တယ်အဲ့ဒီမှာတော့သူပြီးပြီးတသာဆုံနိုင်သေးတယ်တရဂုံပေးပြန်နောက်ပိုင်းမှာじゃဘာဖြစ်လဲဆိုတော့ငါးပါးသီလဆက်ပေးတယ်ငါးပါးသီလじゃသူမဆုံနိုင်တော့မေးခိုင်သွားပြီပေါ့မလုံနိုင်တော့အဲ့ရနေတည်သွားတာတရဂုံဆောက်တည်ရတဲ့ကုသိုလ်ကောင်းမှုကြောင့်တည်သွားနေပြန်တယ်သူကဘယ်ရောက်သွားလဲစရုမာရီနတ်ပြည်မှာသွားဖြစ်တယ်ဒီလိုပြောတာနောက်ပိုင်း ဒီနတ်ကငါဘာကုသမမလုပ်ဘဲနဲ့ပဲဒီလို ကောင်းတဲ့ပုံမှာရောက်တာလေဆိုပြန်စဉ်းစားကြည့်လိုက်တော့ခုနဇူလပိန္ဒပါတိက တိတ်တာမထေရနဲ့သူတရဂုံပေးလို့တရဂုံသီလဆောက်တည်လို့ဒီလိုပြတာငါးပါးသီလတာဒီဆိုးနိုင်မဲ့သူဒီတဲ့မြင့်တဲ့ဘဝရောက်နိုင်တယ်သူကအဲ့လိုရောက်လဲရောက်နိုင်တော့ဘာလို့ခုဆိုအောက်တိဆုံးနတ်ပြည်မှာရောက်တာနတ်ဖြစ်လာပြန်ရောက်လာ ပြန်ရောက်လာတဲ့ခါကျတော့ဆရာတော်လာလျှောက်တော့ဗောလေရှင်မြတ်ကြီးငါပေးပါတယ်တဲ့မင်းမှမယူနိုင်တော့မင်းမယူနိုင်တော့မင်းယူနိုင်တော့ပဲဖြစ်တာဗောတဲ့အကျိုးပေးတာဗောတေဂာနိကာလာဆိုတာတော့တိတ်မသေးကြဘူးဗျဘုန်းကြီးတို့ပြောချင်တာဟိုနာကပေးမဲ့လူကပေးဦးတော့ပေးဦးတော့တော့ကိုယ်ယူနိုင်ဘူးမှာအခုကြည့်ဗောဟိုရှင်မြတ်ကြီးကဇာမင်းကြီးရတဲ့ပုဂ္ဂိုလ်ကတရဂုံ၃ပါးနဲ့တော့၅ပါးသီလပေးရတာပဲဒါပေမဲ့ तू မှမယူနိုင်တော့ တရဂုံလေးယူပြီးတော့သေသွားရှာဒါပေမဲ့ကောင်းတဲ့ပုံပါတော့ရောက်တော့ဗောနော်ပြောချင်တာကတော့ဧကဏိကလာဆိုတာတော့သူတို့ကပေးတဲ့ပုဂ္ဂိုလ်ပေးဦးတော့ကိုယ်ကယူနိုင်မှဆင်ញံနှလုံးသွင်းနိုင်မှဒီကိစေးတွေဆိုခေါင်းတွေမူဝင်းနေလည်းဘာမှလုပ်နိုင်မှာမဟုတ်အဲ့တော့ခုလိုချိန်ဘုန်းကြီးကျမ်းမာရေးကောင်းတဲ့ချိန်ကြိုးကြိုးဆာဆာလောက်ထားကြမယ်နော်ဒါကတော့ဒီဓမီလဓမီလ ဒေါဝရိကပုဂ္ဂိုလ်နဲ့တရခုံပေါ့ဗျာတရခုံစောက်တည်တဲ့အတွက်ဒီကုသကံကြောင့်နော်အဲ့ဒီကုသကံပြုပြုတဲ့အတွက်ခုနကဘောဝပစ္စယဇာတိကုသကံဆိုတဲ့ကမ္မဘောဝပြုလုပ်တဲ့အတွက်သရုမာရိနတ်ပြီဆိုတော့ဘောဝတင်မှာသွားပြဘောဝပစ္စယဇာတိဒါကိုပြောတယ်နောက်တစ်ခုရှိသေးတယ်အဲ့ဒီထဂရာပဲအဲ့မှာတရားနဲ့ဖွင့်ထားလို့ဘုန်းကြီးလည်းဆက်ကြည့်ပြပါ သုံးလေးခုလောက်ဝင်လာဒီတစ်ခုအဲ့ဒီထက်ကလာတွေကတော့ဒါလေးပြောပါဦးဒီပုဂ္ဂိုလ်ကြတော့သူကတော့ကောင်းတဲ့ပုံပွားမရအောင်မကောင်းတဲ့ပုံပွားဖြစ်သွားတယ်သူကတော့အနိကအကုသကံအာတနကံကြောင့်အနိကပြုလုပ်ထားတဲ့အကုသကံကြောင့်ပေါ့သူကြတော့မကောင်းတဲ့ပုံပွားရောက်သွားတယ်ဒါလည်းသူလည်းဒီဟိုကျွန်းကပဲဒီဟိုကျွန်းအန္တရာခင်္ကာရမှာမဟာ ဝါစကာလဆိုဥပဒကနဲ့တခုရှိတယ်။သူကနှစ်ပေါင်း30လုံးလုံး32ခုတတကမ္မတာနဲ့ရုပ်ဖတ်တရိစဲနေတာ။သူကရုပ်ဖတ်ရုံရုပ်ဖတ်တာဗျာ။တကယ်တမ်းကျဒီ32ခုတတကမ္မတာနေကရှင်အာသုဘကမ္မတာနေခန္ဓာကိုယ်ကြီးကိုအပြစ်မြောင်ဆင်ញင်ပွားများအဲ့ဒီလိုပွားများတတ်ပုံမပေါ်ပါဘူး။အဲ့ဒါ32ခုတတနှစ်ပေါင်း30ပတ်လုံးရွတ်နေ ရွတ်နေမြဘာမှ तू ကဖြစ်မလာဖြစ်မလာတဲ့အခါကျတော့ तू က तू စနစ်တကျမကျင့်တတ်တာ तू ကမသိဘဲနဲ့အပြစ်မြင်တာဟောဘုရားဘာသာမှာသူလွတ်မြောက်နေတဲ့ဘဝတွေကလွတ်မြောက်နေတဲ့တရားမရှိပါဘူးလွတ်မြောက်တဲ့တရားမဟုတ်ပါဘူးဆိုအဲ့လို तू ကနှစ်ပေါင်း30လောက်ရွတ်တော့ဘာမှအကျိုးသက်ရောက်မရှိဘူးအဲ့လိုတော့အယူအယူဆလွဲသွားယူဆလွဲပြီးတည်သွားတဲ့ခါကျဘလို့ဖြစ်လဲဆိုတော့မိချောင်းပိတ်တာကြီးသွားဖြစ်တာ အဲကြောက်စရာကောင်းတယ်သူသူရဒါတော့ဒီကမ္မထုံးရုပ်ဖတ်တတိစေလို့မဟုတ်ဘူးဗျာသူကအထုတ်တဲ့ခါမှာနီးမှန်လမ်းမှအာမထုတ်တတ်တာပဲစနစ်မကြတော့စနစ်မကြလည်းပါတဲ့ခြေခံပါရမီမရှိတာလည်းလိုးနေတာလည်းပါတော့နော်အဲ့တော့ဒီကမ္မထံဆိုတာကစပိုင်းတော့ရအောင်တော့ကျဲရတာပေါ့ဗျာ32ခုတန်တာတော့ရအောင်လို့ရအောင်လုပ်ပြီးတော့မှဒီ အပြစ်မြင်အောင်ရှုပါတယ်ရုပ်ဖတ်ရုံတတ်တတ်ပေါ့ချို့ကဘလို့ဖြစ်နေလဲလဲရွတ်ထားရနာတာရကျင့်တာရမကွဲဘူးဗျအဲ့လိုမျိုးတွေဖြစ်တာတချို့ဒီလိုတရားနာရင်လည်းကျင့်နေတယ်ဆိုတဲ့စကလုံးတွေသုံးတာဘုရားလက်ထက်ကတော့ရနိုင်တာပေါ့ဗျာဘုန်းကြီးတို့နောက်ပိုင်းသာသနာမှာတော့ဒီလိုတရားနာယုံနဲ့နာရင်ကျင့်ရဖို့ကတော့တော်တော်ခဲမယ်။ဒါပြောလို့လည်းဆိုတော့ အာယုံနဲ့တိတ်များတယ်တမာတိဖြစ်ဖို့ကတော့မလွယ်လွန်းလို့ရှိတယ်အဲ့ဒါလေးမှတ်တာအဲရုထာတတ္တနာရာတတ္တကျင့်နာတတ္တမှာအဲ့တော့တတ္တကျင့်ဖို့ကောင်းတယ်ပေါ့နာရင်းနဲ့ကျင့်ဆိုတာကတော့တိတ်မလွယ်တဲ့ကိစ္စမျိုးမလုပ်စေချင်ဒီကတော့ခုန32ခုတတ္တကမ္မဋပြောချင်တာပါလဲဆိုအပြစ်မြောင်ရှုရတယ်နော်စပင်မှာပဲဖြစ်အမွေဒီမျက်တောင်ဝင်မျက်ခုံးမွေဖြစ်တစ်ခုချင်းတစ်ခုချင်းပြည့်မြင်ဘုန်းကြီးကြိုက်တာလို့ရှင်းရှင်းလုံးကတော့ဒီ ငါးလုံးတွဲငါးလုံးပထမငါးလုံးတွဲရှုငါးလုံးတွဲငါးလုံးပထဝီဓာတ်20ကိုငါးလုံးတွဲငါးလုံးတွဲစီရှုခိုင်းတယ်ပြီးတော့အာဘောဓ12ပါးကို6လုံးတွဲ6လုံးတွဲအဲ့လိုရှုရကကြဘာဖြစ်လဲဆိုဘယ်ပစ္စည်းကဘယ်နာရှိမှမသိဘူးဗျအဲ့ဒီခါကျပြည့်မြင်ဖို့ခက်တယ်ပြီးတော့မြင်ရမယ့်အပြစ်တွေကိုလည်းတကယ်မသိဘူးဖြစ်တာဘုန်းကြီးတို့ငငယ်တော့ဒါကြင်မှုတာပေါ့ဗျာကေတာလောမနဂရဏတဆော မန္တနာလူအရိယရိယမေဇံဝကံဒီလိုခတ်သက်သက်ပဲဆိုသွားတာပြီးတော့လည်းပါဠိလိုလည်းခတ်သက်သက်ဆိုတယ်ပြီးတော့ခါကျဗမာလိုလည်းခတ်သက်ဆယ်ပေမွေးဆိုဒီမှာပြမှလည်းအမြင်ဖြစ်တာအဲ့ဒါနာကတကားသူလောက်တာအနီးမကြတော့သူမစင်စားတော့ဘယ်နဲ့သာနာပြည့်မြင်ပြီးတော့ဒီသာနာလည်းဘာမှလည်း ဒါကြီးယူဖတ်နေတယ်ငါဘာဘာမှလည်းမရဘာမှလည်းမဖြစ်ဘူးဆိုအယူဆလွဲသွားတယ်ဒါတွေကတော့သူတို့ကောင်းဒီတကယ်ကိုလွတ်မြောက်ကြောင်းတရားမဟုတ်ပါဘူးလို့ဒီလိုယူဆလွဲသွားပြီးတော့မကောင်းတဲ့ပုံပါရောက်သွားတယ်ဒါတော့ဒီ32ခုတ္တတာကမ္မထာဆိုအပြစ်မြောင်ရှူရတယ်နော်ဟိုမှာဆပင်းဆိုဆပင်းကိုအာယုံပြုဘုန်းကြီးတော့တကူချင်းရှူတာကိုကြိုက်တယ်ဆပင်းဆိုဆပင်းကိုအာယုံပြုလိုက်မျက်တော်မွေးမျက်ခုံးမွေးဒီကုလုံးမှာရှိတဲ့မွေးအာသူ့အတ္တတပုံပုံရှူ လက်သက်ခြေသေးကိုဘုရားတပုံနဲ့ပြောတာလက်သက်ကတတ်တတ်အာယုံပြုရှုတပုံတတ်တတ်ခြေသေးကတတ်တတ်ဒါမျိုးလေးသူ့အပုံနဲ့သူရှုသွားတယ်မိုးပြစ်မြင်တယ်ဒီကဆင်ញင်တဲ့ခါလဲအပြစ်မြောင်ဆင်ញင်ရတယ်ပြစ်မြောင်ဆင်ញင်တဲ့ဤငါမျိုးပေါ့နော်အစင်းအနေနဲ့လဲမကောင်းဘူးဒါမျိုးပြစ်မြောင်ကြည့်ရတယ်ဒီနေ့ကလည်းပြောခဲ့ပါတယ်ခေါင်းပေါ်မှာရှိတဲ့7နေပါဒီနောက်တိုင်းကလေးလေးဆိုရင် ဟုတ်လားမျိုးသမီးပဲဖြစ်မျိုးသားဗျာဆက်ပင်လေးတွေအယောင်ဆုံးအရှိတိုင်းနဲ့ဆိုးကုန်ပါအစိမ့်ဆိုးလိုက်ညီဆိုးလိုက်ပြဆိုးလိုက်ခေါင်းခေါင်းမွေးတွေမဟုတ်မကခေါင်းမွေးမြေုံဆိုးကုန်အမျိုးတွေဆိုးရှိအဲအစင်းအနေနဲ့လည်းနှိမ့်သက်ချင်မကောင်းဘူးဒါလေးတွေမြင်အောင်ကြည့်ဖို့ပါစိတ်ဆိုးဆိုးဒီဆိုးဆိုးဒါပြုတ်ကြကျွတ်ကြသွားပြီးစားစရာတွေတွေ့ချင်းအော်ဂလီဆန်းလာတာ ဒါလေးတွေစနစ်တကျပွားပြီးပွားတတ်ဖို့အပြည့်မြင်ဖို့အပြည့်မြင်အောင်ပွားမှာအပြည့်မြင်တယ်အစိမ့်အနေနဲ့လည်းအပြည့်မြင်အောင်ကြည်ရမယ်အနက်ဆပင်နေမလျှော်ဘဲနဲ့ခေါင်းမလျှော်ဘဲနဲ့ထားရင်နာမနာအဲ့ဒါမျိုးပေါ့မိရှိုလည်းနာမနာဒီလိုလည်းပြည့်မြောင်ကြည့်ရမယ်နောက်တစ်ခုကအစင်အနတ်ပုံတရံပုံတရံကကြည့်လိုက်ပေါ့ ဆပင်တပင်နဲ့တွေ့ပဲရှင်းရှင်းမျိုးမျိုးဘယ်သူမှမသိတဲ့မြက်ခုံးမမြက်တောင်မွေးတယ်ကဲကြွကြဘယ်သူမှမသိဘူးအကုန်ဆုံးပြစားကြတဲ့တွေ့ရင်ဟိုလားယုံစရာကြီးဖြစ်လာဒါပုံသဏ္ဍာန်နဲ့နှစ်သက်ဆရာမကောင်းဖြစ်တဲ့အကြောင်းအစားတောက်တရားဖြစ်လာတော့ဗောဗျာဒါကြောင့်ရှင်းရှင်းအာအာရိပရိကူလာတင်ညာကမ္မတာအာစာဟာရကိုဆက်ဆုပ်ရွှန်ရှားဝဲအဖြစ်ဆင်ញင်စားမယ်ဆိုတဲ့နေရာမှာ ကမ္ထံသင်ပေးတဲ့ခါကျပြောပြပါအောင်အဲ့ဒါပါလဲဆိုပါဇတ်တပေါက်စားကတော့ကိုးပေါက်ယူစီတာစားတော့ဒီပါဇတ်ပေါက်ကစားတယ်ဒီပါဇတ်ပေါက်ကလည်းပြန်ထွက်တာနှာခေါင်းပေါက်ကလည်းထွက်တာပဲမျက်စိပေါက်ကလည်းထွက်တာပဲနားပေါက်ကလည်းထွက်တာထွက်လာတဲ့အရာတွေကြည့်လိုက်လို့ဘုန်းကြီးတို့ဘဇုတဏ္ဍာမဲ့ထွက်တယ်ဘဇုမှနှစ်သက်ဆရာမရှိပါဘူးဗျာမျက်လုံးကထွက်တာလည်းတုတ်တင်ပြရနှာခေါင်းကထွက်လည်းတုတ်တင်ပြရတာပဲပါဇက်ကထွက်တာလည်းတုတ်တင်ပြရတာပဲ အဲ့ဒီလိုပြည့်မြင်ရမယ်နော်စားတော့ပဇောဘွားကစားတယ်ထွက်တော့ကိုပေါင်းလုံးကထွက်တယ်နောက်စားလိုက်တယ်ဒီပြင်းမဲ့မှာထိုင်ဒီစားစရာတွေလည်းကြာကြာတိုင်းပုတ်တိုးတာပါဝမ်းနဲ့ရောက်သွားတယ်စာရင်နဲ့ရောက်သွားတယ်စာရင်နဲ့ရောက်သွားတော့လည်းတညလောက်နေပုတ်တိုးတာပဲဒါကိုဝမ်းမီပါစကဒီဆိုတာချက်လိုက်တဲ့ကသွေးတစ်ပုံသားတစ်ပုံကျင်းကြီးတစ်ပုံကျင်ကတော့ကျင်းကြီးကျင်ကလေးဒီအောက်ဘက်ကထွက်သွားအသွေးသားတွေကတစင်တစင်တစင်ခန္ဓာကိုယ်ရဒီမှာ ဒီ7နေဖြစ်လာတယ်ဒါကြောင့်7ကအနန္တမကောင်းတာအဲ့ဒီလိုအချက်လက်၅ချက်နဲ့မြင်အောင်ဆင်ញံဖြစ်တဲ့နေရာပေါက်တဲ့နေရာဒါမသေးခင်မဟုတ်နော်ဘုန်းကြီးတို့ခန္ဓာကိုယ်နှစ်သက်မြန်တို့ကသေသွားရင်ဘုန်းကြီးခန္ဓာကိုယ်လည်းဘယ်နှစ်သက်မြန်တို့လို့ရအောင်ကြားလေးပုတ်လေးကြားလေးပုတ်လေးမြင်မျိုးမိတဲ့ချိုဒါပဲအဲ့ဒါမြင်အောင်ရှုရတယ်အဲ့လိုစနစ်တကျမရှုတတ်တဲ့အခါကျတော့ခုနကတကာမာဝါစကာလာဆိုဥပဒကာ နှစ်ပေါင်း30လောက်ပွားမယ်သူ့မှာဘာမှအကျိုးသက်ရောက်မရှိတော့ထင်လွဲသွားတော့ဒုက္ခတွေဖြစ်ရှာတော့ဒါအယူဆလွဲတယ်နော်ဒါဒိဋ္ဌုပါဒံကြောင့်ကိုပယ်သွားဖြစ်နေဒီဘောကကာမဘောကပြုလုပ်ထားတဲ့တရားတွေအကုသိုလ်ကံဖြစ်သွားတယ်အကုသိုလ်ကံကြောင့်ကိုပယ်သွားတယ်အပယ်မိချောင်းပိတာဖြစ်ရတယ်ဒါလေးဒါမျိုးမဖြစ်အောင်လည်းတတိထားတော့ နောက်တစ်ပါးရှိသေးတယ်ဒါတော့အင်္ဂုတ္တဒီကမှာပါတယ်ပေါ့ဗျာသူနခတ္တယံဒါလည်းသူကသူနခတ္တယံဆိုဘုန်းကြီးတို့ဖះရဲ့ဆွေမျိုးသားချင်းတွေတရားပဲအဲ့ဒီသူနခတ္တတစ်ချိန်မှာဘုရားကြီးရောက်လာတယ်ရောက်လာပြီးတော့သင်္ကန်းဝိတ္တပေါ့ဗျာတရားနေသင်္ကန်းဝိတ္တကကြဘုရားရှင်ကနေသူနဲ့တင့်တော်တဲ့ကမ္မဋ္ဌာန်းသင်ပေးလိုက်တယ်သင်ပေးလိုက်တဲ့ခါကျဝိထင်ပါတယ်ဒီ ဇံပင်ညင်ရတဲ့ကမ္မထာနေပဲအာနာပါနာတို့ပြီးတော့ကတိုင်းတို့ဒါမျိုးတွေပေါ့တခုခုပေးပါလိမ့်မယ်အဲ့လိုပင်နာအထုတ်လိုက်တခါသူကဒေဝစကုဇံနေရပြီဒေဝစကုပင်ညင်မှာရတယ်ဒေဝစကုပင်ညင်ရပြီနောက်ပိုင်းသူကနတ်နတ်ပြည်နတ်လောကကြည်လိုက်တော့ဗောဗျာနတ်ပြည်နတ်လောကနတ်သမီးတွေနတ်သားတွေစီစဉ်နေခံစားရမြန်ဒါပေမဲ့အတန်ကမကြားရအောင် အာဒီလောက်ယုတ်လှနေတာအတန်နေကြိုင်းတိတ်ကောင်းပါပဲအတန်တိတ်ကောင်းမဲ့ပုံကိုယ်တွေပဲသူကလိုချင်မှုတဏှာနဲ့လာတာကိုလာပြီးဘုရားစီလာပြီးဒိဗ္ဗသောတာပင်ညင်အထုံနေကိုလာတောင်းတယ်ဘုရားကြီးကသူ့ကြည့်လိုက်တဲ့ခါကျတော့ဒိဗ္ဗစခုအပင်ညင်ရဖို့ပါပဲသူမှာအကြောင်းကမြင်တာကိုပါရမီကပါတော့ဒိဗ္ဗသောတာရလောက်သူမှာအကြောင်းပါရမီမပါဘူးမပါတော့ဘုရားကမပေးဘူးပေါ့ဗျာဒီ ဒီဘသောတာပင်ညာအထုတ်နေတယ်မမိတ်ဘူးပေါ့မမိတ်တော့ဒေါသဖြစ်တာဗျကောရမဗုဒ္ဓသူကလည်းတာဝန်မင်းသားဆိုငါရသွားရင်သူရတဲ့တရားငါလည်းရတာပဲသူကငါ့ကိုအိတ်တမေစီကဖြစ်ပြီးမပေးတာပဲအပြစ်မြင်တာဘုရားပေါ်အပြစ်တွေပြောနောက်ဆုံးတော့ပြစ်တွေပြောနေလူထွက်လူဝါပါလဲပြစ်တွေပြောပြောရင်တော့သူအကုသကံကြောင့်နော်အပေဘွားနဲ့ဆုံးတတ်ရတော့ ဒါလည်းမှတ်ထားနော်ဒီမှာကြည့်လိုက်ဘုရားရှင်နဲ့တွေ့တာဘုရားရဲ့ဆွေမျိုးသားချင်းပဲသူရထိုက်တဲ့ကံကဒိဗ္ဗစက္ခုအဘိညာဉ်ပဲရထိုက်တဲ့ကံပါတာပဲဒိဗ္ဗသောတာအဝေးအနီးအကြီးသေးကိုကြားနိုင်တာသူမရနိုင်မရနိုင်တော့ဘုရားမပေးဘူးလေဒါကြတော့ဗာလေပါရမီလိုမှန်းသိတာနော်ဒါကြောင့်ပါရမီ မရှိလို့ရင်ဘုရားဓာတ်ရရှိနာမရနိုင်ဘူးဒါလည်းနားလည်ထားဖို့လိုတယ် ဘုရားရှိတာတောင်မှမရလုံးလို့ရှိတာဘုရားမရှိတဲ့ချိန်ရဖို့ဟာဒါတော်တော်ခွင့်လန်းနေတာပေါ့ဒါမှတ်တော့နော်ဒါပေမဲ့လို့တခုရှိတာကအထုတ်နေနိမနာမအထုတ်နေအဲ့ဒါအတွက်စိတ်ပြည့်စရာမရှိဘူးဗျထိုက်တဲ့နိုင်ကြိုးရတော့ရတယ်ဒီကွန်ပလိန့်တွေမတက်နဲ့ပေါ့ဗျနိမနာမပြနေတခုကွန်ပလိန့်မတက်နဲ့ဆိုတာကဟာဖြစ်နိုင်မှာမလားဟုတ်နိုင်မှာမလားဝိပါဒဆန်းစစ်တာဒါမျိုးပြောတာပါ ကိုယ့်ရဲ့အခက်ခဲရှိလားမေးလို့ရတယ်ဗျာဒါတော့မေးရမှာဘုန်းကြီးလည်းမထူကိုယ့်အခက်ခဲကျင့်စဉ်တွေအခက်ခဲ တွေတွေ့လာပြီဆိုကိုယ့်ဆရာသမားတွေတကယ်ကျင့်နေတဲ့ဆရာသမားတွေတွေ့ဘုန်းကြီးကိုယ့်ရဲ့အခက်ခဲမှတ်ထားတယ်သူတို့နဲ့တွေ့တာတေချာကြည့်လေဆွေးနွေးတယ်မှာဆက်ကျင့်ပေါ့ဗျာအဲ့လိုသွားရင်တိုးတက်မှုရှိပါဒါကြောင့်မို့အတူတူတော့မရှိဘူးစိတ်တကြရမရှိဘူးဒီမှာ သူနဲ့ယဟန်တို့ဆိုရင်ဒါဘုရားနဲ့ဓာတ်ရိုက်တွေ့ရတယ်သူဒေဝစိတ်ကိုပင်ညင်လဲရပြီးသားဒါကိုခြေခံပြီးတော့ဒီဇန်ခြေခံဝိပဿနာယူလိုက်သိကောင်းပါဘာလို့လဲသူကလောဘနဲ့နောက်တစ်မျိုးရချင်တာနတ်သမီးရကျင်တာကဒီတရားဆက်အထုပ်ဖို့အရေးမှာပေါ့ပဲနဲ့ဒီနတ်သမီးလေးနတ်သားလေးတွေအတန်လေးတွေကြားကျင်တယ်တန်လောဘကပါလာပြီလေဟိုလူကျင်တာတောင်းဆိုတော့များတော့ဒေါသဖြစ်လာပြီဒါမျိုးတွေဖြစ်တာပဲအဲ့တော့မှတ်ထားဖို့နော် ဝိပဿနာကိုခုနဇံပဲရှုရှုဇံရရင်ဘာလို့ဝိပဿနာဆက်ရှုတာမယ်စနစ်တကျရှုတတ်ရင်ဘာဖြစ်လဲစိတ်တည်ငြိမ်တဲ့နိဝရဏတွေစိတ်တည်ငြိမ်အောင်ပထမကျင့်ရတော့ဗောဗျာစိတ်တည်ငြိမ်အောင်ကျင့်လာရင်တော့နိဝရဏတွေကင်းမှာဗောစိတ်မှာမတည်ငြိမ်မင်းနိဝရဏမကင်းဘူးဗောဗျာနိဝရဏကင်းမှာစိတ်တဝိသုဒ္ဓိဖြစ်တယ်တရားရှုမှတ်တဲ့အခါပုံနေမှတ်တာပရမသီလဝိသုဒ္ဓိဖြစ်အောင်လုပ်ရမယ် ပြီးတော့မှကိုကြိုက်တဲ့ကမ္မထကျင့်ကျင့်တဲ့ကမ္မစိတ်တဝိသုဒ္ဓိဖြစ်အောင်ကျင့်မယ်စိတ်တဝိသုဒ္ဓိဆိုတာကနိဝရဏပေါ့မကောင်းတဲ့အတွေ့အကြုံပါတွေပေါ့ဒါတွေမဝင်အောင်ရပ်အောင်ကျင့်ရပြတ်အောင်ကျင့်ရစိတ်တဝိသုဒ္ဓိဖြစ်လာပြီဆိုလို့ရင်နိဝရဏကင်းသွားပြီနိဝရဏကင်းသွားရင်ရှုမှတ်တဲ့အာယုံရှုမှတ်စိရှုမှတ်သိစိတ်ထင်ထင်ရှားရှားပေါ့ဒါတွေမြင်ပါတယ်သိပါဒါတွေပေါ်ပြီးတော့ဖြစ်ပြီးပြက်နော်အကြောင်းအကျိုးဆက်ဆက်ဖြစ်လာတယ် ဉာဏ်နဲ့တကယ်သိပါတယ်။ကြောင်းကျိုးဆက်ဆက်တဲ့ယုံ난တရားတွေကယုံ난တရားတွေအာယုံကိုယုံ난တရားဆိုတော့အာယုံကိုရှုသိစေတွေကိုပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒါတွေကိုဉာဏ်နဲ့မြင်ပါတယ်ဗျာ။တဘာရိဉာဏ်ကြီးအကောင်းအကောင်းတလောက်နောက်ထပ်ဟိုဖြည်းဖြည်းနဲ့ဝိပဿနာဉာဏ်ကြီးတက်လာလင်းရောင်တွေပီတိတွေပတ္တိတွေဒါတွေထူးခြားတာတွေ့ရတတ်ပါတယ်။အဲ့ဒါမှတ်ထားဖို့ရပါလဲဆို ပိဋိပတ်တရိယာအကုန်လုံးတွေးရမယ်လို့လည်းပြောလို့မရဘူးခုနသုဏခတ္တယဟန်လို့ပေါ့သူမှဒေဝစိကုဘိညာဉ်ပဲရတယ်ဒေဝသောတာမရနဲ့ဉာဏ်နဲ့ဘိညာဉ်နဲ့မရနိုင်ပိဋိပတ်တရိလေးလည်းဒီတိုင်းပဲတချို့ကလင်းအောင်တွေးမယ်တချို့ကပိဋိပတ်တရိတွေးမယ်ဒါမျိုးပေါ့တဦးနဲ့တူမတူတော့ဘူးအလင်းအောင်မတွေးတော့လေပြဿနာဖြစ်ပိဋိပတ်တရိတွေးနေတာတခုတွေးတတ်တော့အဲ့လိုထူချတဲ့ ဓိကကအလင်းရောင်ကိုဓိကမဟုတ်ဘူးဗျာဒီဥရဗျာညာလောက်မှာပီတိတွေတွေ့ရမယ်ပတ္တိတွေတွေ့ရမယ်နော်တတိတွေအားကောင်းလာမယ်ညာတွေထက်မြက်လာမယ်ဝိရိယတွေအားကောင်းလာမယ်ဥပ္ပခါတွေဖြစ်အဲ့ဒါတွေကဘုဇင်တွေပဲဒါကြောင့်မို့ဒီဥရဗျာညာလောက်မှာဘုဇင်တွေကစတွေ့တယ်ဒီဘုဇင်တရားတွေထူးထူးခြားခြားတွေ့ရမှာဝိပဿနာဉာဏ်တွေကဆင်းဆင်းတက်တာဘုဇင်တရားတွေကတခုခုလိုနေမှာပိုးနေမှာဆိုရင်ဒီချိန်မှာညှိပေးရတာ နော်အဲ့တော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအလင်းရောင်တဲ့ဥရပြညာလောက်ဆိုရင်ပီတိတို့ပတ္တိတို့ဒါလေးမှတ်ထားပါနော်ဟိုဘုဇင်နဲ့ဆိုင်တဲ့ဝိပဿနာဉာဏ်ကြီးချောင်းတရားတွေပေါ့ပီတိတွေကောင်းကောင်းဖြစ်လာမယ်ဥရပြညာမှာပတ္တိတွေပီတိဘုံတန်ဖိုးစဉ်ရှိတယ်နော်ပတ္တိတန်ဖိုးစဉ်ရှိတယ်နောက်တတိအားကောင်းလာတတိတန်ဖိုးစဉ်ရှိတယ်နောက်ညာ ဓမ္မဥစ္စာတန်ဖို့စဉ်ဒါညာနေအကောင်းလားဥရပြညာတော့မသိမှတ်လိုက်တယ်မှတ်လိုက်တယ်အောင်နဲ့မသိစိတ်ကအတွဲလိုက်ပြောလိုက်ပျောက်တော့ပြတ်သွားတယ်တွေ့တယ်ဗျဝိရိယတွေလည်းဒါထက်တန်လာတယ်ဥပ္ပခါစိတ်ကိုလည်းတတောက်တတညီများလေးထပြီးမှတ်နိုင်လာတယ်အဲ့ဒီဥရပြညာလောက်ကစပြီးတော့ဒီဘုဇင်တရားတွေရှုတောက်ဘုန်းကြီးတို့ကမ္ဘာတန်းဆရာသင်ပေးရမယ်အဲ့ဒါမှတရားတက်တယ်အဲ့ဒါမှမရှိတိုင်းမတက်ဘူးခါလေးစိတ်ဓာတ်တွေတက်ကြ စိတ်ဓာတ်တွေတက်ကြွနေပြီဆိုရင်အာစိတ်ကို short ချပြီးအောင်ဘိုက်ဖို့စဉ်ပွားအာစိတ်ဓာတ်တွေအောက်ကျနေပြီဆိုရင်လည်းဒီစိတ်ဓာတ်တွေတက်ကြွလာဘယ်ဖို့စဉ်ပွားဆိုဒါမျိုးလေးတွေသင်ပေးရတယ်ယောဂီကလည်းဒါကိုနားလည်အောင်လေ့လာတာဓမ္မတရားတွတ်တက်တယ်အဲတော့မှတ်ထားဖို့ရကအလင်းအောင်မပေါ်တိုင်းစိတ်ပြက်စရာမရှိဘူးပီတိတွေပတ္တိတွေတတိတွေဉာဏ်တွေဝိရိယဥပ္ပခါဆိုတော့ဘုဇင်တရားတွေဖြစ်ဖို့အရေးကြီးတယ် ဘုဇင်တရားတွေဖြစ်ပြီးဒီဘုဇင်တရားတွေထူးခြားဖြစ်လာရင်ဝိပဿနာဉာဏ်เนี่ยဒီဘုဇင်တရားတွေထူးခြားတွေးပါဘုဇင်ဉာဏ်ဝိပဿနာဉာဏ်เนี่ยဖြစ်တယ်နော်အဲတော့ဒီလိုပိဋိတွေပတ္တိတွေတွေးဖို့စဉ်းစားနေုံနဲ့မရပါဘူးဗျာနာယုံနဲ့ဒီနာပြီးတော့ကျင့်ယုံနဲ့နာပြီးနာရင်ကျင့်ရင်ဆိုမှဖြစ်နိုင်နာယုံနဲ့မရနိုင်စဉ်းစားနေုံနဲ့လည်းမရနိုင်နော် ဒီတရားကိုတကယ်ကိုထူးထူးခြားခြားဖြစ်အောင်အထောက်ရတယ်ဝိရိယပြည့်ထားပြီးအထောက်ရတယ်အထောက်လို့ခုနပြောပီတိတွေဖြစ်လာမယ်ပတ္တိတွေဖြစ်လာမယ်ထူးထူးခြားခြားတတိတွေအကောင်းလာမယ်ဉာဏ်တွေအကောင်းလာမယ်ဝိရိယတွေအကောင်းလာမယ်ဥပိ္ပခတရားတွေဖြစ်ဒါတကယ်အထောက်မှတကယ်ဘုဇင်တွေအထူးခြားဖြစ်တာတကယ်အာမထုတ်ရင်မဖြစ်ဘူးလို့ဒီလိုမှတ်ထားမယ်နော်အဲတော့ပြောချင်တာကဘုန်းကြီးတို့သုဏခတ္တယဟန်လို့ကိုယ့်ရဲ့ပါရမီအားလျော်စွာဖြစ်တာကို အဲ့ဒါနဲ့အခြေခံဝိပဿနာရှုရင်လည်းလွယ်ပါတယ်ကိုကဒီတဲ့ပို့ပြီးတော့မမျောမှန်းနေပါပဲဒီတဲ့ပို့ပြီးလောဘမတက်နဲ့လောဘတက်ပြီးလို့ရင်လည်းပဲမရတတ်ဘူးဗျာအဲ့ဒါလေးမှတ်ထားအောင်အဲ့တော့ဘယ်တရားပဲရှုရှုပါလေလောဘနဲ့မရှုနဲ့လောဘအဆုံးမထွက်စေနဲ့ဒေါသအဆုံးမထွက်စေနဲ့ဒီနေ့ပြောချင်တာပါလေဆိုတော့ကုသိုလ်ကံအနိစ္စဆုံးကံပေါ့ဗျာအနိစ္စဆုံးကုသိုလ်ကံကလည်းအကျိုးပေးနိုင်တယ် နေဆက်ဆုံးအကုသိုလ်ကံလည်းကြိုးပေးနိုင်တယ်ဒီအဲ့ဒီအနိစ္စဆုံးကံကကြိုးပေးတာကိုဟုတ်လားဘောဟပစ္စယစာတိအဲ့ဒီကံကနေပြီးတော့ဘောဟသိကိုဖြတ်သွားတာမျိုးနော်ဒီနေ့ပြီးတော့မပြီးသေးဘူးဗျာဒီနေ့ပြီးတာတော့အာတနကံနဲ့ဒီအောင်ပြီးပါကရတ္တနောက်မှဆက်ပြောမယ်ဒီပြောချင်တာကရုကကံအာတနကံအာစိနကံနေကြောင့်မို့ဘောဟပစ္စယစာတိအဲ့ဒီကံနေကြောင့် ဘဝတည်တည်မှာဖြစ်တယ်ဒီတရားတွေကိုကြားနာတဲ့သဖြင့်ကြားနာတဲ့တိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြပြီလေဉာဏ်ပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။